ဒီနေ့2021ခုနှစ်မတ်လ9ရက်တောက်ကြနေ့ထေရဝါဒကမ္မထေရဝါဒဓမ္မကမ္ကမ္မထန်လမ်းစဉ်အပိုင်းတရား ကိုရောက်တော့ပါခုဘုန်းကြီးတို့သင်ကြားပို့ချနေတာတော့ဒိသသမုပ္ပါတရားတော့ဒိသသမုပ္ပါတရားတော့တော့ကျင့်ရင်းနဲ့လောရင်တော့ပို့ပြီးတော့နားလည်လွယ်တော့ဘောနော် နာယူတက်တက်နာယုံတက်တက်ကတော့ခက်ခဲလိမ့်မှာပေါ့နော်ဒီတော့ကျင်လဲကျင်စေချင်ပါတယ်ကျင်ရင်လေးလာရင်ဆွဲလာဆိုရင်တော့ဘုန်းကြီးတို့ပိုနားလဲဖို့သဘောပေါက်ဖို့လွယ်တာပေါ့နော်တခါတခါသင်နေုံနဲ့ချိန်ကုန်နေတာနဲ့ဘုန်းကြီးလူဘုန်းကြီးပါအောင်ပေါ့အဲဒီနေ့ဗာပြောခြင်းလဲဆိုတော့အရင်ဘက်ကဘုန်းကြီးတို့ ပရိသန္တိဝိညာဉ်အကြောင်းပေါ့ဒါတွေပြောတယ်ပရိသန္တိဝိညာဉ်ရဲ့ဥပမာတွေသက္ကရာများက၄မျိုးပြထားတယ်ပရိသန္တိဝိညာဉ်စေဖြစ်တဲ့အခါမှာပတ္တင်တာနဲ့တူတယ်နောက်အရေးနဲ့တူတယ်စီမီထွန်တာနဲ့တူတယ်နောက်ပြီးတော့တစိခတ်နိုင်တာနဲ့တူတယ်ဒါတော့ဘလိုပဲစာနဲ့ရှင်းရှင်းဟိုလက်တွေ့ကျင့်မထိုင်တော့ ဘောပေါက်ဖို့နည်းနည်းခက်တော့ဘူးလေရှင်းလေရှုံလေလည်းတကားလေးတွေဖြစ်တတ်တယ်မေးတဲ့ပုံကဘုန်းကြီးလည်းဖြေဥပါတယ်သူကလည်းလက်ခံမှုခက်တော့ဘူးလေအဲ့ဒါမျိုးတွေဖြစ်တတ်တယ်ကိုကတော့ဘုန်းကြီးတို့ဒီနေ့အချိန်အခုချိန်တော့လေ့လာတဲ့ပိုင်းပေါ့နော်အရင်ဘက်ကပရိသတ်နေစိတ်ဖြစ်ပုံကိုပဲ့တင်တော်ဥမာနဲ့ပြောပါဒီနေ့ဘာနဲ့ပြောခြင်းလဲဆိုအရေးဥပမာနဲ့ပြောခြင်းပါတိတ္တနေစိတ်ဖြစ်ပုံအရေးဥပမာနဲ့လည်းတူတယ် မှန်ကြည့်တဲ့အခါမှာမှန်ကြည့်တဲ့အခါမှန်ထဲမှာမျက်နှာရည်ကပေါ်လာလို့မျက်နှာရည်ကမှန်ကြည့်နေတဲ့ပုံကိုယ်ရဲ့ပဂရိမျက်နှာမှန်နဲ့ရောက်နေတာတော့မဟုတ်ဘူးပေါ့ဗျာဒါပဲပဂရိမျက်နှာနဲ့အကြောင်းအကျိုးမကင်းဘူးပဂရိမျက်နှာရှိနေလို့ဒီမှန်နဲ့အရိတ်ကဖြစ်ပေါ်တော့အဲ့ဒီဥပမာလိုပဲဘဝတက်ကပရိသန်နေရှိကဘဝဟောင်းက စိတ်လည်းမဟုတ်ဘူးစိတ်ကအသက်ပါပဲဒါပေမဲ့ဘဝဟောင်းကစိတ်နဲ့အကြောင်းကျိုးမကင်းဘူးဘဝဟောင်းကအဝိဇ္ဇာသင်္ခါရဆက်အကြောင်းတွေကြောင်းမှုဖြစ်ပေါ်လာတာဒီလိုပဲမှတ်ထားနော်စီမီဥပမာလည်းပေးပါတယ်စီမီကွက်တစ်ခုထွန်းထားတယ်ခြားနောက်တာစီမီကွက်တစ်ခုကူးတယ်ဟိုမှာပြောင်းနေတိုင်းထွန်းတယ်နောက်တာပြောင်းနေတိုင်းထွန်းလိုက်တယ်ကူးလိုက်တယ်ပေါ့အဲဒီဥမာလည်းပေးပါတယ် အခြားနေရာနောက်စီမီကွက်မှာရှိနေတဲ့မိတော့ဟာအရင်မိတော့ဟောင်းလားဆိုမိတော့ဟောင်းလည်းမဟုတ်ပါဘူးနော်အဲတော့မိတော့ဟောင်းဆိုရင်လည်းအရင်မိအရင်မိကစီမီကွက်မိတော့ဟောင်းဆိုရင်လည်းအဲ့ဒီမိကွက်ဟောင်းကမိကွက်ဟောင်းမှာရှိနေမိတော့ကမရှိရတော့ပျောက်သွားဒီလိုလဲရှိရမိကွက်လည်းမပျောက်မသွားဘူးဗျာ အဲကြောင့်နောက်မိဘမိတော့ဟာလည်းအသစ်ပါပဲဒါပေမဲ့လို့မိဘဟောင်းကမိတော့နဲ့လည်းမကင်ဘူးမိဘဟောင်းကမိတော့ကြောင့်ပဲဒီမိဘအသစ်မှာမိတော့မိအောင်မိတော့ဖြစ်ပေါ်လာတာအဲ့ဒီဥပမာလိုပဲဘဝတိကဝိညာဉ်ဟာဘဝဟောင်းကဘဝဟောင်းစိတ်ပရိတန်နေစိတ်ကပြောင်းရွှေ့လာတော့ဘဝဟောင်းသုတိစိတ်ကပြောင်းရွှေ့လာတော့မဟုတ်ဘူးဒါပေမဲ့ဘဝဟောင်းကသုတိစိတ် အကြောင်းအကျိုးမကင်းဘူးဒီလိုပြောတယ်ပေါ့ဗျာနောက်တစိတုံးပမာလည်းပြကြတယ်ပေါ့တစိတုံးနဲ့ထူနှိပ်လိုက်ရင်ဟုတ်လားတစိတုံးနဲ့ပုံတူဒီမှာထူတဲ့နေရာမှာထင်းကြံခဲ့တာပဲအဲ့ဒီတစိရာဟာတစိတုံးရဲ့မျက်နှာပြင်လားဒီလိုမဟုတ်အသစ်ဖြစ်ပေါ်လာဒါမှတစိတုံးနဲ့လည်းကင်းပြီးတော့လည်းဒီတစိရာမထင်နိုင်ဘူး အဲ့ဒီဥပမာလိုပဲဘောကတဲ့ဝိညာဉ်ဟာလေဘောဟောင်းကစိတ်ဟောင်းတော့မဟုတ်ဘူးဘောကအသစ်စိတ်သစ်ဖြစ်တယ်ဒါပေမဲ့လို့ဝိဇာသင်္ခါရဒေဂာနိကာလမှာဆွဲလန်းတဲ့နမိတ်တွေကြောင့်ဘောဟောင်းကအကြောင်းလည်းမကင်းဘူးဒီဘောဟောင်းကအကြောင်းတွေကြောင့်ပဲဘောအသစ်ဝိညာဉ်သိဆိုဖြစ်လာတာဒီလိုနားလေရတော့ဗျာ ဒါကြောင့်ယခုဘဝမှာရှေ့စိတ်နဲ့နောက်စိတ်တခြားစီဖြစ်နေမြဲလို့တဝုဒိတနာမှာဖြစ်နေတဲ့စိတ်စဉ်ကိုတနေ့လုံးဖြစ်နေတာပဲတယောက်တည်းဖြစ်နေတာပဲတနေ့လုံးဖြစ်နေတာပဲတစ်ဝါလုံးဖြစ်နေတာပဲတယောက်တည်းဖြစ်နေတာပဲဒီလိုပဲလောကအနေနဲ့ပြောကြတော့ဒါဧကတနီလို့ခေါ်တယ်ဧကတနီရရှေးဘဝစိတ်နဲ့နောက်ဘဝစိတ်ကိုတယောက်ထီလို့ဒီလိုပြောရတယ်လို့ လူကနောက်ဖြစ်သွားတယ်ငရေရောက်သွားစသည်ပြောတယ်ဒီဧကတဏိယပြောတာတကယ်တော့ကြတော့အကြောင်းကျိုးဆက်ဆွဲဆက်ဆက်ဆက်သွယ်နေတဲ့စိတ်စင်တန်တစ်ခုဖြစ်စဉ်တွေအတွက်ကြောင့်တယောက်ထီးပြီးပြောရတာပေါ့ဗျာဆိုလိုတာကတော့ဘဝအသေးဝိညာဉ်ဖြစ်တဲ့ခါမှာဘဝဟောင်းကပြောင်းရွှေ့သွားတာလည်းမဟုတ်ဘူးဧကတဏိယတယောက်ထီးလို့ဆိုရပေမဲ့လို့တကယ်တမ်းကြတယောက်တည်းတော့မဟုတ်ဘူးဗျာ ဒါဆိုရင်ဘွားဟောင်းနဲ့ဘာမှမဆိုင်တဲ့တတ္တဝတယောက်တူတယောက်အသစ်လို့ဆိုရမလားဆိုဆိုတော့လေရှေးဘွားနဲ့စင်စစ်ထူကြတယ်လို့လည်းမဆိုရဘူးဗျာရှေးဘွားတယောက်ကလုံးဝပြတ်ဆဲသွားတယ်နောက်ဘဖြစ်တာအသစ်တယောက်လို့ယူဆိုင်လဲဒါရဟိုဒိဋ္ဌိဥစ္စေတာဒိဋ္ဌိဖြစ်သွားပြန်တယ်လောကဝါဒအနေနဲ့အကြောင်းကျိုးဆက်ဆက်ပြီးဖြစ်နေတဲ့အတွက်ဧကတဏီယတယောက်တည်းလို့တော့ပြောနိုင်တော့ပါနော် အရင်ဘဝကအတောက်ကောင်ဝိညာဉ်ကောင်လဲဘဝတွေကိုပြောင်းလာလဲစင်စစ်တယောက်တည်းပဲလို့ယူဆရအဲ့ဒီလိုယူဆပြန်လဲဘာဖြစ်သွားလဲဆိုတတ္တဒိဋ္ဌိဖြစ်သွားတယ်ဒီတော့ဘုန်းကြီးတို့ကတတ္တဒိဋ္ဌိအယူဆမဖြစ်အောင်လဲသတိထားဖို့လိုတာပေါ့နော်ဒီတတ္တဒိဋ္ဌိတော့ဥစိရဒိဋ္ဌိယူရတော့ဝိပဿနာအထုတ်ဝိပဿနာအထုတ်လို့ဝိပဿနာဉာဏ်မဖြစ်မချင်းတော့ဥရဗျာဉာဏ်မရောက်ချင်းတော့ရှိနေကြတာဖြစ်ခွင့်ရှိနေတော့ ဥရဗျညာရောက်သွားပြီဆိုရင်တော့ဒီတတ္တဒိဋ္ဌိအယူတို့ဥစေတဒိဋ္ဌိအယူဆွဲရမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဥရဗျညာလောက်ရောက်သွားရင်လေဘယ်အာယုံပဲကြည့်ကြည့်ရုပ်အာယုံပဲကြည့်ပြီးစိတ်အာယုံစိတ်ပဲကြည့်ကြည့်ရုပ်ပဲကြည့်ကြည့်ပေါ့လေတကူချင်းနဲ့တကူချင်းနဲ့ပေါ်ပြီးပေါ့ပေါ်ပြီးပေါ့ပေါ်ပြီးပေါ့အရင်တော့ဆိုတဖောင်းတဖောင်းတပိန်နဲ့တွေ့မယ်အဲ့ဒီအချိန်ကလည်းအဖောင်းနဲ့အများကြီးတွေ့မယ်ပိန်နဲ့အများကြီးတွေ့မယ် လူကတရှုတရှိုက်တဲ့တွေ့တယ်အဲ့ဒီညာလောက်ရောက်တာလေးလေးအများကြီးဝင်တာတွေ့တယ်ဖြစ်အများကြီးထွက်တာတွေ့တော့တခုတည်းမဟုတ်တော့ဒီချင်းအများကြီးဖြစ်တာတွေ့တယ်အဲ့လိုထင်းထင်းရှားရှားစိတ်ကလေးတွေတစ်ခုချင်းတစ်ခုချင်းစိတ်တွေကြည်လိုက်ရင်လည်းဘယ်စိတ်ပဲကြည်ခုဘုန်းကြီးကြားသိစိတ်လေးပဲကြည်လိုက်ရင်ဟောပေါ်ပြောပေါ်ပြီးပြောပြောပြီးတော့တစ်ခုချင်းဖြစ်ပြနေတာတွေ့တယ်။ဥရပညာရောက်သွားတယ်။အဲ့လိုထင်းရှားတွေ့တဲ့အခါကျတော့ဟော တဘွားတဲ့တောင်မှရှေ့စိတ်ကတခြားနောက်စိတ်ကတခြားအဲ့လိုနားလေလာပါတယ်နေတော့အဲ့လိုနားလေသွားတဲ့အခါကျငါတယောက်တည်းတည်မြဲနေတဲ့အထင်အယူဆမျိုးကမဖြစ်ပါဘူးရှေ့ရှေ့စိတ်တွေကြောင့်နောက်နောက်စိတ်ဖြစ်နေတာလည်းတွေ့ရတော့ရှေ့စိတ်ကတယောက်နောက်စိတ်ကတယောက်ဒီလိုတခြားစီလည်းမဟုတ်ဘူးဆိုတာလည်းနားလေသွားတယ်ဒီဘဝတွေမှာပြတ်ဆဲတယ်ဆိုတော့အုပ်စေတာယူလည်းမရှိတော့ဘူးဗျာကိုယ့်ကိုယ်ကိုတတိထားဉာဏ်နဲ့ကြည့်ရင်လည်း ဟိုဘုန်းကြီးတို့စိတ်တဘာဝတွေသိနိုင်မှာနော်အခုစိတ်ကြီးလင်းလင်းဖြစ်နေတယ်တော်ရကြဟိုဗမာပြတရင်သွားကြစိတ်ဆိုးလာတယ်စိတ်ဆိုးရတဲ့တကားကောင်းတာလေးသွားစိတ်ကကြည်လင်းလာပြန်တယ်ဒီလိုဖြစ်နေတာပေါ့ဝန္တာနေရနဲ့စိတ်ညစ်တဲ့စိတ်ဆိုးတွေဖြစ်တယ်စိတ်ညစ်တာစိတ်ဆိုးရတဲ့တကားလေးဝန္တာတဲ့စိတ်ဖြစ်တယ်စိတ်ကပြောင်းလဲနေတယ်ဒီဥရပြညာလောင်းရောက်သွားရင်ညာရင်တော့ပိုရှင်းရှင်းလင်းလင်းမြင်တယ်နော် တစ်စိတ်တည်းဖြစ်နေအောင်ရှေးရှေးသောစိတ်တွေကြောင်းပြီးနောက်နောက်သောစိတ်တွေဖြစ်နေတာသိရမယ်ဒါလေးလည်းပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြဒါမျိုးတွေမြင်သွားတာပေါ့ဗျာဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ကျင့်စေခြင်းနဲ့ဝိပဿနာဉာဏ်ဖြစ်မှာပဲဒီသင်္ခါရဝိညာဉ်ကြောင့်စိတ်ဖြစ်ပုံနေယုံနာဖြစ်ပုံနေသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံနေဒါလေးတွေကသဘောပေါက်နေဘုလို့ဆိုရင်တော့တော်တော်ခက်တဲ့တရားတွေပေါ့ဗျာအဲ့တော့ဒီဘဝသစ် အရင်ဘဝအသေးပြီးဒီဘဝအသေးကိုဖြစ်လာတယ်ဖြစ်လာတဲ့နေရာမှာလည်းဘုန်းကြီးတို့သင်္ခါရပစ္စယဝိညာဏဝိညာဉ်ဖြစ်ပုံနှမျိုးဆိုဒီလိုပြောတယ်ပေါ့ဗျာဘဝအသေးမှာအဲပရိသတ်နေဟိုအရင်ဘဝသေးတယ်ဒီဘဝပရိသတ်နေဖြစ်တယ်အဲ့ဒီပရိသတ်နေခဏမှာဖြစ်တာတစ်မျိုးပေါ့ပရိသတ်နေနောက်ပရိသတ်နေစိတ်ဆိုဥပတိပင်ဒီလောက်ပဲကြာတယ်အဲ့ဒီပရိသတ်စိတ်ရဲ့နောက်သေသည့်တိုင် ပုရိကာလမှာဖြစ်တာတစ်မျိုးနှစ်မျိုးပေါ့နော်များသောအများစုတည်တာကအမိဝါနဲ့မှနေပရိသတ်နေနေတယ်ဒီလိုမဟုတ်ဘူးနော်ပရိသတ်နေစိတ်ဖြစ်တဲ့ခိုက်တာနေဥပတိပဲခဏလေးပဲအဲ့ဒီချိန်ကိုပရိသတ်နေခဏဟောတာအဲ့ဒီနောက်ပိုင်းကနေပြီးတော့မိကွားနဲ့မှတစ်ချောင်းလုံးနေမယ်မွေးလာတဲ့သေတိတံဗုဒ္ဓကာလလို့ခေါ်တယ်ခါလေးမှတ်တော့အဲ့ဒီဗုဒ္ဓကာလပရိသတ်နေစေရနောက်ချိန်နေရစပြီးတော့ဒီအကျိုးဘဝဝိဘက် စိတ်တွေဟာ32ပါးဖြစ်တယ်နည်းနည်းတော့သိခနာထောင်ပါဗျာဒါအပြီးတော့မှဒီဒီတိုင်းမပြောရမပြောလို့မရအောင်နောက်တော့နားထောင်မှအများကြီးလည်းပဲနားလည်းသွားလိုက်တယ်ပရိသန်နေစိတ်ပရိသန်နေခဏမှာဘယ်လိုတွေရှိလဲဆိုတော့အပေဘုံသားတွေကြအပေပရိသန်နေစိတ်ပေါ့ဗျာလူတွေနတ်တွေကြတော့ကာမသူဂိပရိသန်နေစိတ်နော်ပေဘုံသားတွေကပေပရိသန်နေတစ်မျိုး ဒိဋ္ဌာန်စိတ်တစ်မျိုးပေါ့လူတွေနတ်တွေကြတော့ကာမတုရိခုနှစ်ပုံခေါ်တယ်ဒီမှာကြပဋိသန္ဓေစိတ်က9မျိုးပေါ့ရူပဗြဟ္မာရိယရူပပဋိသန္ဓေစိတ်9မျိုးပေါ့9ပါးပေါ့အရူပပဋိဗြဟ္မာရိကြအရူပပဋိသန္ဓေစိတ်4ပါးပေါ့အလုံးပဋိသန္ဓေစိတ်က16ပါးရှိတယ်ဒါတွေကတော့ဘုန်းကြီးတို့သင်ညိုတွေပါသင်ထားတယ်နော်ဒါမှဒီလိုတရားတွေပါကြပို့နားလဲတယ် အဲတင်းညိုတွေပါသင်မတိုင်ဟာဘုန်းကြီးဘာပြောနေမှမသိဒါမျိုးဖြစ်တတ်တယ်ညီလဲညီငွေတတ်တယ်နော်အဲတော့တရားတွေထဲထဲဝင်ဝင်နဲ့နဲ့နဲ့နဲ့သိချင်ရင်ပြီးတော့မှအခြေခံရှိရပါမယ်အခြေခံရှိမှတော်တော်များတရားတွေအလောက်ပိုင်းနဲ့ဟောပါတယ်ဒါပေမဲ့သင်ကြားတဲ့အပိုင်းကြတော့ပြီးတော့မှအခြေခံပြောရပါတယ်မပြောလို့မရဘူးအလောက်ပိုင်းကြလောက်ပိုင်းပြောကြတာပေါ့ဗျာဘုန်းကြီးတို့ဒါတော့သင်ကြားရေးပိုင်းဆိုတော့သင်ကြားရေးပိုင်းအတိုင်းပြောအောင် အလုတ်ပိုင်းဆိုတရားစခန်းနေကြရင်ဒါအလုတ်ပိုင်းအဓိကထားပြောရအောင်ဒီချိန်ဒီကာလမျိုးကြဘုန်းကြီးတို့ကသင်တန်းကအဓိကထားဖြစ်နေတော့နော်ဒါကြောင့်မို့ဘယ်ဆရာတော်ကသင်သင်နောက်ပိုင်းဒီမှာလည်းပြီးတော့မှဘုန်းကြီးတို့သင်ခိုင်းပါမယ်ဘုန်းကြီးမသင်တော့သင်နိုင်တဲ့ဘုန်းကြီးတွေအများကြီးရှိပါသူတို့သင်ခိုင်းပါမယ်အဲ့လိုတဖြည်းဖြည်းလေ့လာကြတော့အဲ့တော့ဘောဟောင်းကဒေဂာနိကာလမှာဘာဖြစ်လဲဆိုနမိတ်တွေထင်ပါတယ် ကံနမိတ်ကိုပြုလုပ်ထားတဲ့ကံတွေထင်မယ်နောက်ကာမနမိတ်ကိုပြုလုပ်ထားတဲ့ခြင်းကောင်ကတွေ့ကြုံတာတွေနောက်ခတိနမိတ်ဆိုကိုဖြစ်ရမယ့်ပုံပေါ်နမိတ်ဒီနမိတ်၃မျိုးတစ်မျိုးမျိုးပေါ်ပါတယ်နော်ကံနမိတ်ဆိုခုနကကိုပြုလုပ်တာကုသိုလ်ကောင်းမှုတွေမကောင်းမှုတွေပေါ့ဗျာဒါကုသိုလ်ကံကုသိုလ်ကံတွေလောက်တိုင်းကုသိုလ်ကံနမိတ်ပေါ်ပါတယ်အကုသိုလ်ကံတွေလောက်တိုင်းတေကံတွေအကုသိုလ်နမိတ်တွေပေါ်ပါတယ်အကုသိုလ်ကံနမိတ် တော့ကာမနမိတ်ဆိုဒီပြုလုပ်စဉ်ခါလာတော့ကတွေ့ကြရကြုံရတဲ့အာယုန်တွေပေါ့ကံပြုစဉ်ကတော့ပါဝင်ရဲ့အနေထားတွေပေါ့ကြောင်းနေလူတွေဆိုကြောင်းလူတဲ့အနေထားတွေနော်ဆုံးကတ်တဲ့ဆုံးကတ်တဲ့အနေထားတွေဒါတွေပြန်ပေါ်တတ်တယ်ဂတိနမိတ်ဆိုတာတော့ကိုတည်ဖြစ်ရမယ်ဘုံဘဝအခြေအနေပေါ့နတ်ပြည်နလောကဆိုနတ်ပြည်နတ်ပြည်မှာနတ်ဥယျာဉ်တွေငရဲပြည်ဆိုငရဲပုံဖြစ်နေတဲ့ခံစားတဲ့အခြေအနေတွေပေါ့ အဲ့တော့ဒီလိုနမိတ်တွေဟာသူကဘာပြောလဲဆိုတော့ဘုန်းကြီးတို့ဘလောက်မြန်မြန်တေးတေးနမိတ်ထင်နိုင်တယ်ဆိုပြီးတော့ပြောသွားတယ်ပေါ့ဗျာစာပေမှာဒါရတော့ဘုန်းကြီးဒီလောက်ပဲပြောကြအောင်ပေါ့နော်ဒီနဲ့ပတ်သက်ပြီးတော့ဒီတချို့လည်းတချို့တုတ်တန်တွေကလည်းအယူဆဝါဒကွဲပြားရှိတော့ဒီတော့ဒီမှာတော့အဲနမိတ်တွေကဘလောက်ပဲ မြန်မြန်တည်တည်ထင်နိုင်တယ်လို့ဒီလိုမှတ်ထားပေါ့ဒါနဲ့ပတ်သက်ခွန်ကြီးတို့ဒီပုံမှန်လေးတစ်ခုဥဒုကြောင့်လေးတစ်ခုခြေခံပြောအောင်ပေါ့ဓမ္မပဒမှာပါပါတယ်ရမကဝက်ဆိုတာအဲ့မှာအဲ့ဒါတော့ဗုဒ္ဓဇေတုံကြောင့်တရင်သုံးနေတဲ့ချိန်တရားကျင့်သုံးတဲ့ခေါင်းဆောင်ဓမ္မိကဥပဒကကြီးဆိုတာရှိတယ်ဒီဓမ္မိကဥပဒကကြီးတွေကတရားကျင့်စုပေါင်းပြီးတရားကျင့်တာပဲ ဒီဥပဒကကြီးပေါင်းခေါင်းဆောင်ဥပဒကကြီးပေါင်းက900ရှိတယ်နော်ခေါင်းဆောင်တူတူလင်းရင်လည်းသူကနောက်လက်ကလည်း900စီရှိတယ်အဲ့လိုအများကြီးပေါ်ရသူတို့ဖွဲ့လိုက်ကြီးပဲစုပေါင်းပြီးတော့ကျင့်ကြတဲ့သဘောပဲအကြီးဆုံးမာဓမိကဥပဒကမှာတဲ့သား9ယောက်သမီး9ယောက်ရှိတယ်ဒီသားသမီးတွေကလည်းဖခင်ကြီးအတူလိုက်ပြီးတော့ဒါနသီလကျင့်တယ်တရားတွေကျင့်တယ် အဲတော့ကျန်တဲ့သားသမီးတွေကလည်းနော်မိဘရဲ့ဘာပြောဓမ္မအမွေတွေကုံရတယ်ပေါ့ဗျာအဲ့တိုင်းပဲကျင့်တာဒီနေ့ကျတော့ဒီဓမ္မိကဥပဒကရဲ့တက်ကြီးလာတော့ယောဂဖြစ်အာနေလာအာနေလာတဲ့ခါကျတော့တန်ဃာတွေပင့်ခိုင်းတယ်တန်ဃာတွေပင့်ပြီးတရားနာသူနာခြင်းနဲ့တရားကိုရှောက်တော့သူကဘာလဲဆိုကျင့်နေတဲ့ပုဂ္ဂိုလ်ဆိုဘာရှောက်လဲဆိုမာသရိပဒံတောက်တယ် မာသရိပဒံသုံးနာခြင်းပါလေဗျာဆိုရဟန်းတော်တွေလျှောက်တယ်ရဟန်းတော်တွေကလည်းဒီမာသရိပဒံသုံးကိုရွတ်ဖတ်ပူဇော်ပေးတယ်ဒီတော့ကလည်းနည်းနည်းရှိတယ်မို့လို့ဘုန်းကြီးတို့သင်ခဲ့ရတာကြာကြီးပဲအဲ့လိုတရားနာနေတဲ့ချိန်မှာသူကျင့်ခဲ့တဲ့ကုသကံအကြောင်းဘာထင်လဲနမိတ်တွေထင်လာနမိတ်တွေကဘယ်လိုထင်လာလဲနတ်ပြည်6တက်ကနာယထာတွေကလာရောက်နေတာမြင်တယ်ပေါ့ဗျာနည်းနည်းအဲ့တော့ ဟိုဟိုနာယထာလည်းသူစီသူတို့စီလာပါဒီနာယထာလည်းသူတို့လာဖိတ်ခေါ်နေတယ်ဖိတ်တယ်ထင်တော့အဲ့တော့ तू ကဒီမှာကမာသရိပဏတော့ကိုနားနေတော့နားနေတော့ဒါကအနှောက်ရှက်မဖြစ်မဖြစ်စေလို့ခဏလေးဆောင်းမောင်းခဏလေးဆောင်းမောင်း तू နှုတ်ကထုတ်ပြောလိုက်တယ်ခဏဆောင်းမောင်းလို့ဒီလိုပြောလိုက်တာနော်အဲ့ဒီမှာယဟန်တော်များကမာသရိပဏတော့ကိုရွတ်ဖတ်ပူဇော်နေကြတော့ဗျာပူဇော်နေကြတဲ့အခါကျတော့ယဟန်တော်များသူတို့ရခိုင်းတဲ့တင်မရွတ်ဖဲရလိုက်ကြတော့ အဲ့ဒီမှာဗာဖြစ်သွားလေဟာသားသမီးတွေကလည်းဘေးကဝိုင်းအောင်နေတာဟုတ်သားခုနှစ်ယောက်သမီးခုနှစ်ယောက်ရှိလို့ဟာတိုးပြီးတော့ကြောက်လို့ရောင်ရမ်းပြီးပြောပြီးထင်းနေဆိုပြီးအဲ့မှာဆိုရင်ပူဆွေးတော့ကပြင်ငိုကြတော့ငိုကြတော့ရဟန်းတော်တွေလည်းအဲ့တော့ဒီမှာတော့တို့ဆက်ရုပ်လို့မဖြစ်တော့ဘူးအဲ့ရနေရဟန်းတော်များပြန်ကြွသွားကြအတော်လေးကြာတော့တတိယတဲ့ခါမှာသူသားသမီးတွေမေးတယ်တမိကဥပါဒ်ဟဲ့ဘာဖြစ်လို့ငိုနေကြလဲ အဲဒီတော့သူတို့ထင်မြင်ချက်တွေပြောတာပေါ့လေစောစောကအဖေရောင်ရမ်းပြီးကြောက်လန့်သိချင်းတရားတွေကြောက်လန့်လို့ခဏဆောင်မခဏဆောင်မဒီလိုပြောတယ်ထင်တယ်ဒါကြောင့်မို့သိချင်းတရားတွေမြင်ပြီးကြောက်လို့ပြောတယ်ထင်မြင်ကိုကြတာပဲအဲကြမှာပြောတယ်မဟုတ်ဘူးတဲ့အဖေကဒီရဟန်းတော်များရုပ်ဖတ်တော်ရက်ခိုင်းတာပြောတာမဟုတ်ဘူးတဲ့ဟိုမှာနတ်ပြည်6ဓာတ်ကနေပြီးတော့နတ်တွေကနိုင်စားရင်လားခေါ်နေကြတယ်တော့မမြင်အောင်တတ်သမီး မင်းတို့ပန်းကုန်းရှိလားပန်းပန်းနေပန်းကုန်းနေရှိလားရှိပါတယ်ဖေဆိုအဲ့မှာသမီးတွေထင်မှာသမီးတွေကပန်းကုန်းယူလားကဲပြစ်တင်လိုက်အဲ့မှာဘာပြောလဲဆိုသမီးတို့သားတို့နတ်ပြည်နတ်လောကဘယ်နတ်ပြည်ကောင်းဆုံးလဲလို့မေးသေးတယ်အဲ့မှာသားသမီးကအဖေကလည်းဖះလောင်းတို့မြည်သည်တုတ်တိတာနတ်ပြည်မှာပဲဟုတ်လားတရင်သုံးတဲ့နေရုံထုံးတာရှိတယ်တုတ်တိတာနတ်ပြည်ကောင်းဆုံးဖြစ်မှာပေါ့တဲ့ဟေးအဲ့ဒီလိုဆိုငါလည်းအဲ့နတ်ပြည်ကိုသွားမယ်ကဲ အဲ့ဒီနတ်ပြည်ချိတ်ပါစေဆိုပြီးတော့ပန်ကုံပြက်ခိုင်းတာပန်ကုံအရီနာယထာတုတ်တိရနာယထာမှာချိတ်ဆွဲနေတယ်အဲ့လိုတီးနေအဲ့တော့အဲ့ချမှာသူသားသမီးတွေကတော့ပန်ကုံချိတ်တာပဲမြင်တာပါနာယထာမမြင်ပါဘူးသူတို့ကံမမရှိတော့အဲ့ဒီမှာအေးအဲ့ဒီပန်ကုံချုပ်ချိတ်ဆွဲနေတဲ့ယထာတုတ်တိရကနာယထာအေးအဖေအဲ့ဒီကိုသွားမယ်သားတို့သမီးတို့လည်းအဖေလိုနတ်ပြည်ရောက်ခြင်းဖေလိုပဲ ကုသိုလ်ပြုရကြမှာပြီဆုံးပါဆိုချင်တာကဒီနမိတ်ထင်ပါတယ်ဆိုနော်ဒီနမိတ်ထင်တဲ့ဥပမာလေးပြောတာပါပဲနော်အဲ့တော့ဘလောက်ပဲမြန်မြန်ဒီကံကမ္မနဲ့ခဏလေးပဲသူကဖြစ်တာဟုတ်ထကရာကတော့ဒီတုတ်ဖွင့်ထကရာတွေဘာတွေမှာထကရာမှာじゃဘာဖွင့်တာလဲဆိုပြီးတော့ဗပဲဆရာအောက်ကထူတာကိုပေးပေါ့တန်တုံးကြီးကိုပေးလို့ခေါ်တယ် အပေါ်မှာထူတဲ့တူကြီးကိုပေပေါ်မှာထူတဲ့ဟာကိုတန်တူပေါ့နော်အဲ့ဒီပေါ်မှာရင်ကောင်းလေးတစ်ကောင်နားနေတယ်တန်တူကြီးနဲ့ထူလိုက်ရင်တော့ဒီရင်ကောင်းလေးကစီစီညံ့ညံ့ကြေသွားမှာပဲရုပ်တရက်ထူလိုက်ဒါပေမဲ့ဘလောက်ပဲရုပ်တရက်သေလို့နေဒီရင်ကောင်းမှလည်းနမိတ်ထင်ပါလေဆိုတကယ်တော့အဲ့ဒီဥမာလေးနဲ့ပြောသွားတော့နော်ဒီခေတ်မှာလည်းဘုံပေါက်ွယ်လို့သေတယ်တဏ္ဍမန်လို့သေတယ်ရုပ်တရက်ပေါ့သေတဲ့ပုဂ္ဂိုလ်များ ကားအစီရင်ဖြစ်ပြီးသေးတယ်နော်အိမ်ပေါက်ကွက်ပြီးသေးတယ်စာရီလိုပေါ့အဲ့ဒီလိုဘလောက်ပဲမြန်မြန်သေးသေးနမိတ်ထင်ပါတယ်နမိတ်ထင်မှုအကြောင်းတွေကိုလည်းဘုန်းကြီးတို့ဒီဝိပဿနာဉာဏ်ဖြစ်အောင်အထောက်ရင်တော့အတော်တာနားလေတာပေါ့နော်ဝိပဿနာဉာဏ်ဖြစ်အောင်အမထောက်ကိုရင်တော့ဒါတွေလည်းဘလောက်ပြောပြသိမလွယ်ဘူးညာနားလေပေါ့နော်ဘာဖြစ်လဲဆိုတော့ဒီဗေဒမာတွေမှာလည်း ခဏနာပြောနေဒီလက်ပြည့်တွေကနှစ်ရတစ်ပြက်တွင်မှာစိတ်ပေါင်းခရီးတသိန်းလောက်ဖြစ်တယ်ဆိုတော့ဘုန်းကြီးတို့ဖိနုပမဖိနပိန္ဒုပမတုတ်မှာထက်ကရမှာဖွင့်ထားတယ်အဲတော့စိတ်ကသိမ့်ညာဒါကြောင့်ခုနဘလောက်ပဲယုတ်တည်းသေလို့နေနေဖြစ်စဉ်နမိတ်ကမြ мян ထင်နိုင်တယ်ခုနဝိပဿနာဉာဏ်ဝိပဿနာတွေအထောက်တယ်ဝိပဿနာအထောက်လို့ဘုန်းကြီးတို့တွေဝိပဿနာဉာဏ်တွေဖြစ်လာပြီဥဒ္ဒဗျာဉာဏ် ဖြစ်လာပြီဆိုရင်လက်ပြတွေ့လျှက်တစ်ပြက်တွေ့မှာစိတ်ပေါက်ကလေးတသိန်းလောက်ဖြစ်တယ်ဆိုပေမဲ့လို့အဲ့ဒီလောက်ကတော့ရှင်သာရိပုတ္တရာတို့ဘာလို့တော့မြင်နိုင်မှာပေါ့ဗျာတာမန်ပုဂ္ဂိုလ်ကတော့မြင်ဖို့သိဖို့ခက်တယ်ဒါပေမဲ့ဒီကယောဂီတွေဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့တွေဥရပြညာတော့တကယ်ရောက်ဖို့ရင်သိလိုက်မယ်ဘလို့သိလဲဆိုဒီမှတ်နေတဲ့အာယုန်နဲ့သိတယ်နော်ဒီခန္ဓာကိုယ်မှာတွေ့နေဖြစ်နေရတယ်ပဲလိုက်သိနေတယ်အဲ့ဒီချိန်မှာ ဒါကြရင်ကြကမ္မဋ္ဌာန်းဆရာပြောလိမ့်မယ်ဆရာတော်ဝင်ပြီးထွက်ပြီးလည်းသိနေတယ်တော့မဖောင်းပိန်လည်းမှတ်တယ်ဟိုနာရာတာဒီနာရာတာဟိုနာအကုန်လုံးလိုက်သိနေတယ်အများကြီးသိနေတယ်ဆိုအဲ့မှာပြောလိုက်မယ်အဲ့ချိန်မှာယောဂီကိုယ်တိုင်တွေးလိုက်မယ်အဲ့ချိန်အဲ့ဒါဥရပြညာလောက်ရောက်အဲ့ဒါပြောတယ်စိတ်တရားအများကြီးဖြစ်နေတဲ့သဘောတွေတွေးလိုက်တယ်နော်တမာတရားကောင်းတော့ဝိပဿနာဉာဏ်ဖြစ်လာတယ်ကမှအာယုတစ်ခုတည်း ဆုဆိုင်နေပြီမဲ့ကျန်တဲ့နေရာတွေမှာလည်းအိုးပိုးပြော့ပိုးပြော့ဖြစ်ဖြစ်ဖြစ်ဖြစ်အများကြီးတွေ့တယ်အဲ့ဒါမျိုးပြောတာဒါကြောင့်မို့တရားထုတ်တဲ့အခါကျဝိပဿနာဉာဏ်ဖြစ်အောင်အထုတ်တချို့မေးပါတယ်ဘုန်းကြီးတို့ဒါမေးဘုန်းကြီးတို့ကြိုက်ပါဒီအားတဲ့ချိန်ဘုန်းကြီးတခါတည်းနေတော့ချက်ချင်းတော့ကြောင်းမပြန်ဘူးပေါ့ဗျာကြောင်းမပြန်နိုင်အားတဲ့ခါမှာဘုန်းကြီးကြောင်းပြန်ပါတခါတည်းလေကြဘုန်းကြီးမှလည်းဒီနေမကောင်းတဲ့ပုံကိုယ်တွေရှိတော့ သူတို့အတွက်ပြောတာတွေရှိတယ်။ဒါကြကြလေနောက်မှခေါ်ပါမယ်။စကုဒီမာဒီမာကြီးမှမြင်မှတတိရတယ်။တော့ငါတန်တန်စင်သူဖုန်းခေါ်တာပြန်မပြောမိဘူးဒါမျိုးတွေပေါ့။သူခေါ်တာတွေးလိုက်တယ်။ဘုန်းကြီးကလည်းနောက်မှပြန်ခေါ်မယ်ဆိုခုမှတတိရတာအဲ့ဒါမျိုးတွေပေါ့။အဓိကတော့ဘုန်းကြီးကိုယ်စာကိုကြည်နေတာလည်းပါတယ်။နောက်မှခေါ်မယ်ဆိုစာကြည့်နေမေ့သွားရောအဲ့ဒါမျိုးတွေ။ဘာဖြစ်ဖြစ်ပေါ့နော်။တကယ်လို့တရားတွေအထုတ်တယ်။ ဉာဏ်ကမတက်တော့ဘူးထက်နေပြီဆိုရင်ဆွေးနွေးပါနော်ဆွေးနွေးမေးအာမနာနဲ့ဘုံရတဲ့အချိန်ကြောင်းပြမယ်အဲ့လိုလောက်တာပိုတက်တယ်ပိုပြီးသိညာနဲ့ဖြစ်တယ်နော်တကယ်လို့မမေးဘဲနဲ့ကိုယ့်အကိုရမ်းလို့နဲ့မတက်ဘူးပြဒါနဲ့ပဲလဲနေတာအဲ့ဒါကိုသတိထားတယ်ဘုန်းကြီးကိုယ်တိုင်လည်းအဲ့ဒါမကြိုက်ဘူးဘုန်းကြီးကိုယ်တိုင်လည်းဒီဆရာတော်ကြီးတွေတွေ့လို့ဆွေးနွေးတာမေးမြန်းတယ်ကိုလောက်တဲ့ချိန်တွေမှာအဲ့လိုဆရာမျိုးပဲဘုန်းကြီးချင့်ကပ်တယ်ဒါမှတိုးတက်တယ်ဟိုလိုကတော့မတိုးတက်ဘူး ကိုယ်ထင်တဲ့ကိုရမ်းလို့မတိုးတက်မတိုးတက်နေရင်တိုးတက်မှုမရှိရင်ဘာသိညာမှမဖြစ်ဘူးသိညာမဖြစ်တော့ဘာမှကိုယ်မှာကဘာပြောမလဲအာရအထိုးလိုက်ရတာဘာမှရှင်းနှမှုအာရမှုမဖြစ်ဘူးเนาะဒါကြောင့်မို့ဝိပဿနာဉာဏ်နဲ့ဝိပဿနာအထိုးဝိပဿနာဉာဏ်ဖြစ်အောင်အထောက်ပါလို့ဒါတိုက်တွန်းတယ်เนาะဒီနေ့ကဘာပြောခြင်းလဲဆိုတော့ဘုန်းကြီးတို့သေခြင်းတရားတွေကဘလောက်ပဲ သေတာမြန်မာစေအဲ့ဒီပုဂ္ဂိုလ်မှာကံနမိတ်ကမ္မနမိတ်ဂတိနမိတ်ထင်ပုံနေရာဝိပဿနာဉာဏ်ဖြစ်ရင်နားလည်နိုင်တယ်ဒီလိုမှတ်ထားပါတော့လူတွေရဲ့စိတ်ကအာယုန်တူကိုဆွဲပြီးတော့မပြတ်ဖြစ်နေပါတယ်ကိုယ်တိုင်ပြုလုပ်တဲ့ကိစ္စတွေလည်းဟုတ်လားမကြမကြသတိရတယ်နော်ပြုလုပ်နေတဲ့သတိရတယ်နောင်ကလည်းသတိရတယ်သေကာလိကာလလည်းကိုယ်ပြုလုပ်ထားတဲ့အနေကိုသတိရနေတယ် နော်ဒါတွေကိုဘုန်းကြီးတို့တုံနဲ့အတိအကျပြောလို့ရပါတယ်နော်ဒီမှာဘုန်းကြီးတို့ဘာလပန္နိတတုံဆိုမူလပန္နတာမှာအဲ့ဒါလေးတစ်ခုပြောရင်ပြီးမှတုတ်ကနည်းနည်းရှည်တယ်ပြီးမှဘုန်းကြီးကောက်ချက်ချပြမယ်သူတုတ်ကဘာပြောလိုတာလဲဆိုတာမျိုးပေါ့အဲ့ဒီဘာလပန္နိတတုတ်ဒီတုတ်ကမြတ်စွာဘုရားဇေရုံကျောင်းမှာသတင်းသုံးနေတဲ့ချင်းရဟန်းတော်များဟောတာပါနော် လောကမှာလူမိုက်လူလိမ္မာဆိုတာအဲ့ဒီတော့မှတိုက်ရဟောသွားပါလူမိုက်ဆိုတာဘယ်လိုပုံကုံမျိုးလဲဆိုမကောင်းတာတွေကြံတွေးနေနော်စိတ်ကလွတ်ထိုင်နေဘုန်းကြီးတို့တွေလည်းအတူတူပဲနော်ဒီလူမိုက်ဆိုတတ်ဖြတ်နေမှလူမိုက်မှမဟုတ်ဘူးမကောင်းတာတွေကြံတွေးနေတယ်ကြံတွေးလိုက်ပါလို့လဲမကောင်းတာတွေလောက်တာပေါ့ပြမကောင်းတာတွေပြောတာဒီလေဒေါသဖြစ်စရာအောင်တွေတော့ဟာဆဲဟာဆိုဟာနေအဲ့လိုမျိုးတွေဖြစ်လာကြတာ တခြားပုဂ္ဂိုလ်ကလူမိုက်ကပြောကိုလည်းဒီထဲမှာသွားပါဝင်သွားတာပဲအဲ့ဒါကြဘုံကြီးရောလူရောတူတူပဲနော်အဲ့ဒါပြောခြင်းအဲ့တော့စိတ်ကလွတ်ထိုင်မကောင်းတာတွေကြံတွေးပါလေမကောင်းတာတွေကြံတွေးမှုအကြည့်လာပါပြီလေနှုတ်ကလည်းပါလာအာဆဲတာတွေဆိုတာတွေအမနာပါတွေပြောတာတွေဒီဟာတွေအဲကြောင့်သတင်းတွေနားတော်ရင်ဒါတွေကတော်တော်လေးကိုမကောင်းဘူးပေါ့ဗျာအဲ့ဒီအနေနဲ့တစ်ချက်ပါပါလာလက်ပါပါလာမကောင်းတဲ့ပြုမှု အဲ့လိုမျိုးပုဂ္ဂိုလ်လူမိုက်လို့ခေါ်တယ်အတိတရားမရှိတဲ့ပုဂ္ဂိုလ်ဒီအတိတရားမရှိတဲ့ပုဂ္ဂိုလ်ကိုယ်စိတ်ဆင်းရဲမျိုးကိုယ်စိတ်ဆင်းရဲမှု၃မျိုးဒီဘဝမှာပဲခံစားရတယ်ဒါလေးမိတ်ဘယ်လိုခံစားလဲဆိုနော်ပြည်သက်တွေစီစီကားရှိတဲ့နေရာမျိုးတွေကိုကသွားတယ်နော်တကယ်လို့ပြောရင်တော့ပြည်သက်စီကားရှိစီဝေးတွေသွားတယ်နော်ဟောပြောပွဲတွေသွားတယ် သို့မဟုတ် shopping mall တွေသွားတယ်ဒီလိုသွားနေတဲ့အခါမှာအိမ်မှာဒီခိုးဆိုးတိုက်ခတ်ခြင်းညာဘယ်သူတော့ဘယ်လိုခံရပြီဘယ်သူတော့ဘယ်လိုလုပ်အင်းဘယ်သူလို့ဘယ်လိုခိုးလို့ဘယ်လိုတတ်လို့ဘယ်လိုခံဒီလိုပြောတဲ့အခါမှာကိုကမကောင်းတာတွေလုပ်ထားတဲ့ပုဂ္ဂိုလ်ကြဟာကိုကကြောက်လာတာဗောလေဒီအတန်ကြီးကြားတဲ့အခါကျတော့အိမ်မှာကိုယ်စိဆင်းရဲဟောငါမှလည်းသူတို့ပြောရတယ်ငါမှလည်းပြုလုပ်နေပါလားပြောဆိုဖြစ်နေပါလားအိမ်မှာကိုမှကိုယ်စိရစိဆင်းရဲခံစားရတယ် ဒါကကိုစင်းစစ်စင်းခံစားမှုတစ်မျိုးပေါ့နောက်ကြတော့အဲ့ဒီလူဆိုးလူမိုက်တွေကိုဥပဒေနဲ့အေးယူခါတယ်လောကဥပဒေနဲ့အေးယူခါတာမြင်ရမယ်ဓမ္မဥပဒေနဲ့အေးယူခါတာတွေ့ရမယ်ကြားရမယ်အဲ့ဒီခါကျတော့ကို့မှာလည်းအဲ့ဒီလိုသူများခံပြီဆိုကိုယ်လည်းဒါတွေလောက်တာတိုင်းမှာလည်းတစ်ချက်ဆိုရင်ပူပြပူပါနောက်ဆုံးနဲ့ဖះဗာမိတ်သွားတယ်လေ လူတွေတတ်တော်တွေကမသေးတဲ့ပုံကမရှိပါဘူးဗျာဘလောက်အာနာရှိရှိဘလောက်ပစ္စည်းချမ်းသာချမ်းသာဘလောက်ပညာတတ်တာဘုန်းကြီးဘုန်းကြီးတွေဘလောက်ဘုန်းကြီးကြီးဒီနေ့အချိန်သေးရတယ်ဗျအဲ့လိုသေးရပြီဒီစုလူလူစုလူမိုင်လည်းသေးရမှာပဲအဲ့ဒီလူစုလူမိုင်ရဲ့သေကံนี่သေးရတော့မယ်အေးအညာအေးအပေါ်မှာလဲနေပြီသေးရတော့မယ်ခါကြဘာဖြစ်လာလဲသူလှုပ်ခဲ့တာတွေကသူလှုပ်ခဲ့တယ်မကောင်းဘူးအကုသို့အဲ့ချိန်မှာပြန်ပေါ်တယ်ဗျနော် တောရိပ်တောင်ရိပ်ပေါ့ဘုန်းကြီးတို့ကုလိုမျိုးတဲ့ရောင်လည်းရင်တောရိပ်တောင်ကြားတဲ့နေစဉ်ကမှအိုးညနေ3-4နာရီလောက်ဆိုတောင်ရိပ်ကခွဲသွားပြီအေးလာပြီမနေ့လည်းဟုတ်လား10နာရီလောက်မှနေရောင်မြင်အဲ့လိုတောင်ရိပ်တွေဖုံးလွှမ်းမြေပြင်မှာ တောင်ရိပ်တွေဖုံးလွှမ်းသွားသလိုပဲအဲ့ဒီမှာလေကိုယ့်ရဲ့အာကုသကံကြီးတွေကအဲ့ဒီချိန်မှာနမိတ်တွေထင်ပေါ်လာတာပဲကိုပြုတ်လောက်ထားတဲ့နမိတ်တွေကိုပြုတ်လောက်ထားတဲ့ကံတွေအဲ့ဒီမှာဆေးဆင်းရကိုဆင်းရခံရတာပဲနော် အဲတော့မကောင်းမှုလုပ်တဲ့ပုံကောများစိတ်ဆင်းရဲကိုယ်ဆင်းရဲခံမဲ့ချိန်သုံးချိန်ပေါ့နော်လူပြေတကြတွေမှာသွာလာတဲ့ချိန်အများနေပြောဆိုစံကြရင်လည်းဖြစ်တတ်တယ်ဒီမကောင်းတဲ့ပုံကောတွေကိုလို မကောင်းတဲ့လုပ်မကောင်းတာလုပ်နေတဲ့ပုံကောတွေဥပဒေရရေးယူခံတဲ့အခါမှာကိုယ်မှလည်းပြုလုပ်တာဒါခံနောက်ဆုံးသူကသူဥပဒေလက်တလုံးကြားလုပ်ပြီးတက်ရှင်တော့တော့နောက်ဆုံးတော့သေခြင်းတရားဘာလို့မဆိုကြုံရတာပဲ အဲ့လိုကျုံလာတဲ့ကသေကနီးကြလဲကိုပြုတ်လောက်ထားတဲ့ကံนี่လာလိုက်မယ်အဲ့ချိန်ကျရင်လှုပ်တဲ့ပုဂ္ဂိုလ်လှုပ်တဲ့ပုဂ္ဂိုလ်เนาะရဟန်းတော်ရှင်တော်လူတော်ဒါကဓမ္မကမျက်နာသာမရွေးပါဘူးကိုလှုပ်တဲ့ကံကိုခံပါမယ်ဒါကိုမိတ်သွားပါဒီအဲ့လိုနဲ့မကောင်းတဲ့ကံတွေပြုတ်လို့တော့မကောင်းတဲ့ဘုံဘွားရောက်တာပေါ့ဗျာသူ့ရဲ့ကံအလျော်စွာပေါ့နော်မကောင်းမှုတွေပြုလို့ပြီးတော့နောက်ပိုင်းကျတချို့ပုဂ္ဂိုလ်ကျတော့ ကောင်းမှုတွေအာကြည့်တော့ဘယ်ငရဲရောက်သွားတယ်ဘယ်ငရဲရောက်သွားရင်ဆင်းရဲဒုက္ခဟိုဘုရားကဆင်းရဲဒုက္ခခံစားပုံတွေဟာပြောပြဖို့တော့ခက်ခဲတယ်အဲ့ဒီချို့ရဟန်းတော်တွေကမေးတယ်မြတ်စွာဘုရားလည်းဥပမာနဲ့မပြောနိုင်ဘူးလားဥပမာနဲ့ပြောရင်တော့ဖြစ်နိုင်ပါတယ်ပြောလို့ရပါတယ်အဲ့မှာဥပမာငရဲရောက်သွားလို့ဆင်းရဲဒုက္ခခံစားပုံလူတူတယောက်ကခိုးဆိုနေအရင်တော့ကဥပမာပေးတာပေါ့ဗျာ ဒါဥပဒေရမင်းကရေးယူကဲမင်းကရေးယူဒီပုဂ္ဂိုလ်ဆိုးတဲ့ခါကျတော့သူ့ကိုဒီလောက်တဲ့နေရာတော့မဟုတ်ပါဘူးသူကဘာပြောလဲမနဲ့လှအချက်တရာထိုးနော်ညှင်းဆဲတာနေ့လေလှန်ချက်တရာထိုးညနေလှန်ချက်တရာထိုးသူရအပြင်းဘူးအဲ့လိုစီရင်တာအဲ့ဒီလူဆိုးလိုက်လူမိုက်ကိုဥပဒေရဒီလိုအပြစ်ပေးတဲ့အခါ တနေ့ကိုလှန်ချက်ပေါင်း300ပြည့်ထိုးခံတဲ့ပုဂ္ဂိုလ်ဆင်းရဲဟာတာမန်လောက်ပဲငရဲခံတာလောက်နဲ့ဆိုင်တာမန်လောက်ပဲမပြောပါလောက်ဘူးလေငရဲခံတာဒီတဲ့ပိုဆိုးတယ်အဲဒီလိုမိန်သွားတယ်ပေါ့ဗျအဲ့ဒါလေးလည်းမှတ်ထားဖို့နော်ပြီးတဲ့အခါကျတိရိစ္ဆာန်ဘုံဘဝနော်တိရိစ္ဆာန်ဘုံဘဝရောက်သွားရင်လည်းဆိုးတာပါပဲတဲ့နော်တိရိစ္ဆာန်ဘုံဘဝရောက်သွားရင်လည်းဒီမကောင်းတဲ့ပုဂ္ဂိုလ်တိရိစ္ဆာန်ပေါင်းဖို့ရောက်သွားတာ ရောက်သွားတဲ့ခါကျတော့ဒီတိရိစ္ဆာန်ဘုံဘွားမှာလည်းဆင်းရဲတဲ့ဆင်းရဲတဲ့နှီးမျိုးစုံပါပဲဒါလည်းဟိုကုံဆုံးဟောဖို့မလွယ်ဘူးတဲ့အဲ့ဒါမျိုးပြောသွားပါအဲ့ဒီမှာတော့ဒီဥပမာလေးတစ်ခုပြောပါတယ်ဗျာဘာပြောလဲဆိုတော့ဘုန်းကြီးတို့ဒီပင်လယ်ထဲမှာတစ်တုံးတစ်တုံးပေါ့ဗျာအပေါက်တစ်ပေါက်ရှိတဲ့တစ်တုံးတစ်တုံးဒီပေါက်ကလက်ခေါင်းဝင် လို့ရတဲ့အနေထားပေါ့ဗျာ အဲတော့ပင်လယ်ထဲကိုဒီတစ်တုံးကြီးပြစ်ချလိုက်တယ်အပေါက်ကလိလိခေါင်းဝင်လို့ရတဲ့အပေါက်မျိုးပြစ်ချလိုက်တကဒီတစ်တုံးကြီးဟာအပေါက်တစ်ပေါက်ရှိတဲ့တစ်တုံးကြီးပင်လယ်ထဲမှာဟိုရောက်ဒီရောက်အဲ့ဒီပင်လယ်ထဲမှာနှစ်တရားကြာမှတစ်နှစ်နှစ်တရားကြာမှတစ်ချိန်ပေါ့ဗျာလိကန်းတစ်ကောင်ကမျက်စိမြင်မြင်လိကန်းတစ်ကောင်ကဘာဖြစ်လဲဆိုရေပေါ်ပေါ်လာတယ် ခုနတစ်တုံးမှာအပေါက်ရှိတဲ့တစ်တုံးဒီပေါက်ကလည်းရေနဲ့လှုပ်နေတော့ဒီအပေါက်နဲ့ဒီအောက်ကလေကောင်းနဲ့တဲ့ဖို့ခက်တယ်ဟိုလေကန်းကလည်းတစ်နှစ်နှစ်တရာမှာတစ်ချိန်ပဲပေါ့ဒီနှစ်တရာတစ်ချိန်ပေါ်တဲ့လေကန်းကရေပေါ်ပေါ်ချိန်နဲ့ခုနတစ်တုံးတစ်တုံးကလည်းအများလားလှုပ်နေတာပေါ့ဗျာဒီကောင်နှစ်ခုဟိုတွေ့ဆုံဖို့ဖြစ်နိုင်ပါမလားနှစ်ပေါင်းများစွာ de ကောင်းဟာအဲ့ဒီတည်းဝင်ပြီးရှုမိတာဆိုဖြစ်ကောင်းဖြစ်နိုင်တယ်တကယ်လို့ဒီမကောင်းမှုဒုစိုက်တွေပြုတ်လို့လို့အပယ်ကျသွားတဲ့ပုံကောဟာအလူဖြစ်ဖို့ရဖို့ကတော့တော်တော်ခက်ရင်တယ်ဘာဖြစ်လို့လဲဆိုတရိစ္ဆာန်ပုံဘွားကြည်လိုက်တရိစ္ဆာန်ပုံဘွားကြည်လိုက်လို့ရှိရင်တရားတယ်မတရားတယ်မရှိဘူးဗျာ တိရစ္ဆာန်ဘဝမှာနော်တရားသဖြင့်ပြုကျင့်နေဆိုဘယ်တိရစ္ဆာန်မှမရှိဘူးဖះလောင်းတို့လို့သူတို့ကောင်းတွေပေါ်တဲ့တိရစ္ဆာန်သူတို့ကောင်းဖြစ်တဲ့တိရစ္ဆာန်မျိုးဆိုဖြစ်ကောင်းဖြစ်နိုင်တယ်အခုဘုန်းကြီးတို့မြင်ရတဲ့တိရစ္ဆာန်ကြီးလိုက်ကြည့်လိုက်နော်ဘယ်သူမှသိမရှိဘူးတိရစ္ဆာန်လောကမြတ်မြတ်တတကျင့်တဲ့ပုဂ္ဂိုလ်ဆိုမရှိဘူးတရားသဖြင့်ကျင့်တဲ့ပုဂ္ဂိုလ်ဆိုမရှိဘူးတိရစ္ဆာန်လောကမှာကုသိုလ်ကောင်းမှုပြုတဲ့တိရစ္ဆာန်ဆိုအင်မတန်ရှားပါတယ်နော် အချင်းချင်းလည်းစားတာပဲမွေမွေချင်းစားတယ်ငါငါချင်းစားတယ်ဟောအာကြီးတဲ့ပုဂ္ဂိုလ်အာအငယ်တဲ့ပုဂ္ဂိုလ်စတော့ပြလိုက်တာအဲ့ဒါတရိษံမျိုးပဲနော်အဲ့ဒီလိုပဲလူမိုက်တွေလူဇိုးတွေကလည်းသူတို့ကဒီလိုပေဘုံဘွားရောက်သွားတယ်ဒိဋ္ဌံဘုံဘွားရောက်သွားတယ်ငရဲဘုံဘွားရောက်လူအဖြစ်ကိုပြန်ရဖို့ဆိုတာတော်တော်ခက်တယ်တကယ်လို့ကံအောင်လျော်သာတခါပြန်လူအဖြစ်ရောက်လာပါလေ ရောက်လာပြီမြဲလို့လည်းအဲ့ဒီပုံကစားစရာဝတ်စရာနေစရာရှားပါဆင်းရဲတဲ့ပုံကပဲဖြစ်တယ်ပြီးတော့ကလည်းမြားနဲ့မတူရုပ်ဆင်းမလာတာလို့ယောဂထူပြောတာလို့မျက်စိကနာကနာလို့ခြေတော်ခွင်လက်ခွင်ဖြစ်တာလို့လူသူမပိသားတဲ့လူမျိုးပဲဖြစ်တတ်တယ်အဲ့ဒီလိုနဲ့နေရင်းနဲ့ပဲသူဘာကုသိုလ်မှမလုပ်ဖြစ်ကိုဒုဝါရောက်တော့တယ်အဲ့လိုနေနေနဲ့ဘာဖြစ်လဲသူသူ့ရဲ့ ကိုနှုတ်ခုနမကောင်းတာတွေတွေးနေတယ်မကောင်းတာတွေကြမ်းနေတယ်သူရဓာတ်ခံပါတော့မကောင်းတာတွေတွေးနေတော့မကောင်းတာတွေပြန်ပြောပြန်တယ်လောက်ပြန်တယ်မကောင်းတာလို့ရင်းတယ်မကောင်းတာပြောရင်းနဲ့ပဲတခါသေးတဲ့ကငရဲပြန်ရောက်သွားပြန်အဲ့ဒါမျိုးပြောသွားဖခင်နော်လောကသားသမတုဟာအိမ်မှာလည်းဥပမာနဲ့ထပ်ပြောတယ်ပစ္စည်းဥစ္စာ ဆုံးရှုံးတယ်ဆိုတာမပြမပြောပါတော့ဘူးတဲ့မကောင်းမှု ပြုတ်ပြီးတော့ပယ်ပယ်ငရဲကြတဲ့လူမိုက် ရဲ့ဆုံးရှုံးမှုကတော့အကြီးမားဆုံးဆုံးရှုံးဘာဖြစ်လို့လူဘဝတော့ပြန်ရောက်ဖို့ခဲရင်လို့ဒါကိုပြောသွားနောက်တစ်ခုကတော့ပညာရေးလက္ခဏာ၃ပါးဒါကတော့သရောကောင်းလက္ခဏာ၃ပါးလို့လည်းပြောလို့ရပါတယ်ကောင်းတာတွေတွေးတယ်ကောင်းတာကတော့ဒီတိုင်းနဲ့တွေးမနေဘူးဗျတတိနဲ့တရားအထုတ်နေမှာကောင်းတဲ့တွေးဆိုဖြစ်တယ်တရားမထုတ်ဘဲနဲ့ဘုန်းကြီးတို့လွတ်ထားကြည့်ပါလားဘုန်းကြီးပါမကောင်းတာတွေပဲတွေးနေတာဗျတော်တော်ခက်တယ် အဲကြောင့်မို့ဘုန်းကြီးတို့တရားနဲ့နေကြရတာနော်ဒီမကြီးတို့ဒီကကြီးတို့ခုလိုချိန်မျိုးဒီမှာခုလိုချိန်မျိုးသင်္ဍတက်တာတော်သေးတယ်ပြောမှာဒီချိန်မှာစိတ်နှလုံးပူပန်ပြီးတော့မတက်တဲ့လူတွေအင်တာနက်ပြက်လို့မတက်တဲ့လူအများကြီးပေါ့ကျတို့နိုင်ငံလူတွေဆိုအဲ့ဒါကတ်တော့တာနော်အဲ့လိုမျိုးစဉ်းစားရတယ်နော်ဘုန်းကြီးပါဝင်ပါပဲဒီလိုဖြစ်တတ်တဲ့သဘာဝတွေနော်ဒါကြောင့်ဘုန်းကြီးဆိုရင်ဒီဘယ်လိုခက်ခဲကြုံကြုံတရားတော့ရအောင်ကြမယ်လို့ပါပဲ ကိုတတ်နိုင်မြပြတာပဲနာသူရှိနာလိမ့်မယ်နာနိုင်တဲ့ပုဂ္ဂိုလ်နာလိမ့်မယ်လေးလာနိုင်ပုဂ္ဂိုလ်လေးလာလိမ့်မယ်ဒါမျိုးပေါ့ဒါမျိုးနဲ့အခဲဒီဒီလိုတတိလေးနဲ့အမြဲတမ်းနေရမယ်နော်တတိလေးနဲ့အမြဲတမ်းနေမှကောင်းတဲ့အတွေးချံဆိုဖြတ်တယ်ကောင်းတဲ့အတွေးချံတွေဖြစ်မှကောင်းတဲ့အပြောဆိုတွေဖြစ်တယ်ကောင်းတဲ့ပြောဆိုတွေဖြစ်မှကောင်းတဲ့လုပ်တွေကောင်းတဲ့အပြုမှုတွေဆိုဖြစ်တယ်အဲ့ဒီလိုကောင်းတာတွေတွေးမယ်ကောင်းတာတွေပြောမယ်ကောင်းတာ အလုပ်တွေအပြုမှုတွေရှိတဲ့ပုံကုံမျိုးကိုဒါကိုပညာရှိသူတော်ကောင်းလို့ခေါ်ပါတယ်အဲ့လိုလုံနေတဲ့ပုံကုံကြတော့ခုနလိုစီဝေခါမတွေသွားသွားလူအများစုနဲ့နေတဲ့နေရာနေနေသွားတဲ့ခါကျလူတွေကပြောကြဘယ်ပုံကတော့ဘယ်လိုကောင်းတာတွေလုပ်နေတဲ့အတွက်ဘယ်လိုကောင်းကျိုးတွေပြီးတယ်ကောင်းတာတွေပြောဆိုနေတဲ့အတွက်ဘယ်လိုကောင်းကျိုးပြီးတယ်စိတ်ကောင်းနှလုံးကောင်းတွေထားတဲ့အတွက်ဘယ်လိုကျိုးတွေရနေတယ်အဲ့လိုပြောတာကြဟာ ငါလည်းဒီလိုလုပ်နေတာပဲသူလုပ်တယ်လို့ငါလည်းလုပ်တာပဲအဲ့မှာစိတ်ကချမ်းသာဒါချမ်းသာခြင်းတစ်မျိုးရတယ်နော်သူတို့ကောင်းဖြစ်တဲ့ပုဂ္ဂိုလ်ပညာရှိတဲ့ပုဂ္ဂိုလ်မှာကိုယ်စိတ်ချမ်းသာခြင်း၃မျိုးဖြစ်နိုင်တယ်အများပြည့်တတ်ကပြောနေတဲ့ခါနားထောင်ပြီးဟောငါမှလည်းဒီလိုစိတ်ကောင်းနှလုံးကောင်းနေရှိတာပဲဆိုတော့ကိုယ့်အကိုကျေနပ်နိုင်မယ်စိတ်ချမ်းသာနိုင်တယ်တခါဒီမကောင်းတဲ့ပုံကိုယ်တွေဆိုးသွမ်းပြီးနေတဲ့အခါမှာမကောင်းတဲ့ပုံကိုယ်တွေတွေ့လာတာကဒီ ဥပဒေအရရေးယူခံရေးယူခံနေမြန်အော်ငါမှသူတို့လိုဥပဒေရေးယူခံတဲ့အပြုမှုတစ်ခုမှမရှိပါလားတွေးပြီးတော့ဝမ်းမြောက်ဝမ်းသာစိတ်ဖြစ်နိုင်တယ်နောက်ဆုံးခုနကုသိုလ်ကောင်းမှုလုပ်နေတဲ့ပုဂ္ဂိုလ်လူတိုင်းခုနဘုန်းကြီးပြောခဲ့တယ်ဘုန်းကြီးတို့လည်းသိရမယ်အလုံးသိရမယ်သိရတဲ့အခါနောက်ဆုံးအကျိတ်အဲ့ဒီအချိန်မှာကိုပြုတ်လောက်ထားတဲ့နမိတ်တရားပေါ်တယ်နော်အဲ့ဒါကိုပြောချင်တယ်နမိတ်တရားခုနတောရိပ်တောင်ရိပ် မြေပြင်ဖုံးလွှမ်းတယ်လို့ကိုယ့်ရဲ့ကုသိုလ်ကံသုံးပါအကုသိုလ်ကံတစ်ခါလေးကိုပေါ်လာတယ်ဖုံးလွှမ်းဘယ်ဟာမှကိုသတိမြောက်ဒါပဲပေါ်လာတယ်ဒါကိုပြောတာပါနော်အဲ့ဒါလေးပြောချင်တယ်မှာကိုကဉာဏ်နဲ့ကုသိုလ်ကံအကြောင်းနေတယ်အဲ့ဒီမှာဘုန်းကြီးတို့အဲ့ဒီနမိတ်တွေပေါ်လာပြီဆိုရင်အဲ့ဒီပြုလုပ်ထားတဲ့နမိတ်တိုင်းပြုလုပ်ထားတဲ့ကံတိုင်းပေါ့နမိတ်ဆိုတော့ပေါ်လာတယ် အဲ့ဒီနမိတ်တိုင်းပဲကိုကသွားတယ်ပေါ့ဗျာငရဲနမိတ်ပုံငရဲပုံပေါ့နတ်နမိတ်ပုံနတ်နတ်နမိတ်ပုံရင်နတ်ပြည်နတ်လောကသွားတယ်ပေါ့နော်အဲ့တော့အဲ့ဒီနမိတ်တွေကဘယ်လိုပေါ်လဲကို ပြုလုပ်ထားတဲ့ကံတိုင်းပေါ့ကောင်းတာတွေပြုလုပ်ကောင်းတဲ့နမိတ်ထင်မယ်မကောင်းတာပြုလုပ်မယ်ကောင်းတဲ့နမိတ်ထင်မယ်အဲ့ဒီတေဂာနိကာလမှာဘာဖြစ်လဲဆိုအဲ့ဒီနမိတ်ကထင်ထင်ရှားရှားပေါ့ပစ္စည်းတစ်ခုတွဲကြလာကလေးကိုထင်ပေါ်တယ်ပေါ့ကိုယ့်ပေါ်မှာ ထင်ထင်ရှားရှားဖုံလွှမ်းပြီးတော့ပေါ်လာတယ်ခုနပြောတယ်ဘုန်းကြီးတို့ညအချိန်မှာတောရိပ်တောင်ရိပ်တွေမြေပြင်မှာဖုံလွှမ်းတယ်လို့ပဲကိုပြုတ်လောက်ထားတဲ့ကံကဒါကိုဖုံလွှမ်းသွားတယ်ထင်ရှားလာအဲ့ဒီအာယုံကကိုထဲမှာဖြောက်လို့ကိုမရဘူးပေါ်နေတယ်ဒါကိုပြောတယ်ကုသိုလ်ကံပြုလုပ်ထားတဲ့ပုဂ္ဂိုလ်ကုသိုလ်နမိတ်ပေါ့ဗျာအာကုသိုလ်ကံပြုလုပ်တဲ့ပုဂ္ဂိုလ်အာကုသိုလ်နမိတ်ပေါ်တယ်ဒီလိုမှတ်တာ အဲ့တော့ဒီမှာတော့ကုသိုလ်ကနမိတ်ပြောကြအောင်ပေါ့ဗျာကုသိုလ်နမိတ်အခုတရားတွေနားတယ်တရားတွေဟောတယ်ဘုံညာတရားဟောတယ်အခုသင်္นานသူသင်္นานစာတရားနာကြတယ်လေ့လာကြတယ်နော်အဲ့ဒီလိုကုသိုလ်ပြုလုပ်တဲ့ခါမှာကိုကညံပါဖို့အရေးကြီးဘုံညာလည်းညံဖြစ်အောင်ပြောရမယ်အခုဒကာကြီးတို့ဓမ္မကြီးကလည်းညံဖြစ်အောင်နာရတယ်အသိဉာဏ်ရှိအောင်နာရတယ်ပြီးတော့လည်းစိတ်ပါလက်ပါနာရတယ်စိတ်ထက်တဲ့တန်တာနာရတယ်အဲ့ဒီလိုကုသိုလ်ကောင်းမှုတွေလှုပ်ထားရင် နောက်ဘဝတစ်ခုသွားကြမယ်ဆိုရင်ဉာဏ်ပါတဲ့ပရိသန်တွေခြုံပေးတယ်ဒါပြောတာဉာဏ်ပါတဲ့ပရိသန်တွေစိတ်ဖြစ်တယ်ဒါပြောချင်တာနော်အဲ့ဒီဉာဏ်ပါတဲ့ပရိသန်တွေဆိုတာကဘုန်းကြီးတို့ဟိတ်သုံးပါးရှိတယ်အာလောဘကြီးအာဒေါသအာမောဟကြီးဒီဟိတ်သုံးပါးပါရင် တိဟိတ်ပရိသန်တွေခေါ်တယ်တိဟိတ်ပရိသန်တွေနေတဲ့ပုဂ္ဂိုလ်မျိုးမှာသမထအထုံးနဲ့ဇန်နေရပါတယ် ဝိပဿနာအထောက်နေတာမဲ့ညာဖုံညာရပါတယ်နော်ဒါကြောင့်မို့ဘာကုသိုလ်ပဲပြုပြုဒါနကုသိုလ်ပြုပြုသီလကုသိုလ်ပြုပြုဘာဝနာအထောက်အထောက်ဝေယောစကုသိုလ်လုပ်လို့ဘာလုပ်လို့ပေါ့ဓမ္မသင်္ကန်းတက်တက်ဉာဏ်ပါတဲ့ကုသိုလ်ဖြစ်အောင်ပြုလို့ပါတရားနာနာတရားသင်သင်တရားထုတ်ထုတ်ဉာဏ်ဖြစ်အောင်လုပ်ပါကုသိုလ်ပြုတဲ့ကဉာဏ်ကလည်းမပါစိတ်ကလည်းမထက်တန်ရင်တော့ ဘာဖြစ်လဲဉာဏ်မပါတဲ့မာဝဝစီတေကုတ္တတခုနဲ့ပရိသန်နေရတော့ဗောဗျာဉာဏ်မပါတဲ့ပရိသန်နေဆိုတာကအာလောဘကြီးအာဒေါသကြီးပေါ့အာမောဟကြီးမပါတာပဲအဲ့ဒါဒွေပရိသန်နေခေါ်တယ်အဲ့လိုဒွေပရိသန်နေနဲ့ကိုကပရိသန်နေနေရပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာပရိသန်နေတီကြရဉာဏ်မပါတဲ့အတွက်ဘလောက်ပဲစံတရားတွေအထုတ်ထုတ် ဇံမရပါဘူးဗျာဇံနမိတ်တွေမထင်ပါဘူးဝိပဿနာဉာဏ်တွေလည်းဘလောက်အထုတ်လုံးနေနေဝိပဿနာဉာဏ်တွေမဖြစ်ပါဘူးမညာဖုံညာပေါ့ဗျာမရနိုင်ဒါမျိုးမှတ်ထားပါနော်ချို့ကဉာဏ်ကလည်းမပါစိတ်ကလည်းမထက်တန်းဆိုရင်တော့ဟုတ်လားသူကတိတော့သူကတိပဲဥပက္ခတာဟုတန်တိရဏစိတ်နဲ့သူကတိအာဟိပတိတန်တိနေရတယ်အဲ့ဒီလိုပုံကုံမျိုးကြတော့ဘာဖြစ်လဲဆိုမျက်စိတို့နားတို့အင်္ဂါတွေချိုးရင်းတွေတတ်တယ်နော်အဲ့တော့ ခုပြောခဲ့တာတော့ဘုန်းကြီးတို့ကာမဝဇ္ဇကုသိုလ်ကံတွေကြောင့်မို့ကာမပရိတန်တွေဝိညာဉ်စိတ်ကိုပါဖြစ်ပုံပြောတာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီကာမဝဒရကုသိုလ်မှာလည်းတိယဥက္ကဋ္ဌတိယဝမကဘာညာနဲ့ခွဲသေးတယ်ဒါသင်ညိုလေးလာဘုန်းကြီးတို့ပိုကောင်းတာပေါ့နော်တိယဝမကဆိုတာကဘာလဲဆိုတော့ဒါနလုပ်လို့သီလလုပ်လို့ဘာဝနာအားထုတ်အားထုတ်တစ်ခုခုလုပ်တဲ့နေရာမှာ ကုသိုလ်ကောင်းမှုတစ်ခုခုလောက်တဲ့နေရာကံကံရအကျိုးကိုယုံကြည်တယ်။ယုံကြည်ပြီးတော့လောက်တယ်။အသိဉာဏ်နဲ့လည်းရှင်ပြီးလောက်တယ်။စိတ်ကလည်းထက်ထက်တန်တန်လောက်တယ်။ဒါတိဟိဥက္ကဋ္ဌကုသိုလ်ကိုခေါ်တယ်။တနည်းအားပြောရင်တော့ရှင်တော်လုံနေတဲ့ခိုက်တံမှာကုသိုလ်တွေဖြစ်အောင်လုပ်တယ်။ကုသိုလ်တွေခြံရံပြီးလုပ်တယ်။အမျိုးပြောဒီတိဟိဥက္ကဋ္ဌကုသိုလ်မျိုးကိုဘုန်းကြီးတို့က ဝိဝတ္တနေတိတာကုသိုလ်လို့လည်းခေါ်တယ်မဘုံနိဗ္ဗာန်ကိုရည်မှန်းပြီးပြုလုပ်တဲ့ကုသိုလ်ဖြစ်တဲ့တော့ဝိရှင်ရကလွတ်ကင်းလို့ဝိဝတ္တနေတိတာကုသိုလ်လို့ခေါ်တယ်ဒါကိုလည်းတမ္မာပရိပဒါလို့လည်းခေါ်တယ်မှန်ကန်တဲ့အကျင့်လမ်းလို့လည်းဆိုရပေါ့အဲ့ဒီလိုဒီပရိသန်နေဒီကုသိုလ်တွေလောက်ခက်မှာဒီပရိသန်နေချိုးอ่ะပေးတယ်ဒီပရိသန်နေချိုးရမှာဒီပရိသန်နေနဲ့ပရိသန်နေနေတဲ့ပုဂ္ဂိုလ်မှာ အာယံခုနတရားအထုတ်ရင်ဇံအထုတ်ရင်ဇံရမယ်မဲ့ဝိပဿနာအထုတ်မဲ့ညာဖုံညာရနိုင်တယ်ဒါကြောင့်ခဏခဏတိုက်တွန်းတယ်နော်ဘုန်းကြီးတို့တွေဘာကုသိုလ်ပဲလုပ်လို့ဘာလို့ဉာဏ်ဖြစ်အောင်လို့ဉာဏ်ပါအောင်လို့ဉာဏ်လေးနဲ့ရှင်လို့လူရတနာစာဉာဏ်လေးနဲ့ရှင်လို့ရတယ်နော်သီလဆောက်တည်လည်းဉာဏ်ပါပဲစေတရားထုတ်လည်းဉာဏ်ဖြစ်အောင်အထုတ်တရားနာလည်းဉာဏ်ဖြစ်အောင်နာနော်အဲ့လိုနာဒါဆိုရင်ကြိုးရှိတော့အဲ့တော့ ဉာဏ်လည်းပါမယ်စိတ်ကလည်းထက်သန်နေမယ်ဆိုရင်နိဗ္ဗာန်ကိုလည်းမဘုံနိဗ္ဗာန်ကိုလည်းရည်တန်တောင့်တပြီးပြုလုပ်မယ်ဆိုရင်ဒီကုသိုလ်ကအထက်တန်းကြတဲ့ကုသိုလ်ပါပဲ။နော်ခုနတေကုသိုလ်ကိုတေဥက္ကဋ္ဌတေဩမကလို့ခွဲတယ်။ခွဲတဲ့အခါကျခုနဥက္ကဋ္ဌကုသိုလ်ဆိုတာဒီကုသိုလ်တွေခြံရံပါဝင်တဲ့ကုသိုလ်မျိုးပေါ့ဒါတေဥက္ကဋ္ဌကုသိုလ် ကုသိုလ်မပြုဘူးမှလည်းကုသိုလ်ဖြစ်လို့လည်းစိတ်တွေကုသိုလ်ဖြစ်တာတွေပါနေတယ်ပြုနေတော့ပြောနေတော့လုပ်နေတော့ကုသိုလ်တွေဖြစ်နေတယ်ပြုပြီးတော့လည်းပြန်ဆင်ញင်ကုသိုလ်ဖြစ်တယ်ဒါတည်းဥက္ကဋ္ဌတချို့ကြတော့အကုသိုလ်တွေကုသိုလ်တော့ပြုတယ်အကုသိုလ်တွေရောဝိုင်းရတယ်မနမင်းလို့တော့ဟိုပြဿနာနဲ့ဒီပြဿနာတက်ပေါ်ပြဒါမျိုးတွေဖြစ်တာနော်တရားတော်တင်မှာတရားကျင့်မှုရှင်းတော့ဟိုဝေဘာဒီဝေဘာနဲ့ဒီလိုနဲ့အချိန်ကုန်တတ်တယ် ဘာဖြစ်လို့ဒီချို့ဟာတွေကကိုကမကျင့်မဲနဲ့ကိုအတိတာမညာလေးနဲ့ထောက်ပြီးတော့ကြည့်လို့မရဘူးတကယ်ကျင့်မှနားလဲမကျင့်မဲနဲ့တာမန်လေးနဲ့ထောက်ကြည့်နေဆိုဟာဟိုတရားလည်းလက်မခံနဲ့ဒီတရားလည်းလက်မခံနဲ့ပိုအပြစ်ဖြစ်တာတယ်အကုသို့ဖြစ်တာတယ်နော်ဒါကြောင့်မို့ခုနဘုန်းကြီးတိုက်တွန်းတာတခြားမဟုတ်ပါဘူးပရိစ္ဆသမုပ္ပါတရားလေးလာတကဘိဓမ္မာခြေခံရှင်ပို့သဘောပေါက်တယ်ဟို တကယ်လို့ပြီးတော့မှခြေကမရှိဘာဖြစ်လဲဆိုတော့မှားမှားမှားမှာမသိတော့ဘူးဗျဟောဒီဘုန်းကြီးဟောလိုက်တယ်ဟောဆရာတော်ကဟောလိုက်တာပဲဆိုပြီးတော့ဒီကိုဆရာဟောလိုက်တချို့ကအသေးမှတ်ထားတာရှိတယ်ဘုန်းကြီးတို့တွေကလည်းဖះရနာမဟုတ်ဘူးဗျတတိလို့ပြီးပြောတဲ့အခါရှိတယ်ဘုန်းကြီးတော်တနေ့ကတတိလို့ပြီးပြောလိုက်တာရှိတယ်နောက်ရမှာပြန်ပြင်ရတာရှိသေးတယ်အဲ့ဒါမျိုးတွေအများကြီးဖြစ်တယ်ဒါပေမဲ့လို့ဘယ်လိုဖြစ်လဲကိုကအခြေခံမရှိတဲ့အခါကျတော့ ဒီဆရာတော်ပြောတာအမှန်ပဲဆိုတော့အသေးမှတ်ထားလိုက်တာဒါမျိုးဖြစ်တာကိုကအသေးနန်းဆိုတော့ဘုန်းကြီးကဒီနေ့မှားတာနဲ့ပြန်ပြင်လို့ရသေးတယ်ကျုပ်တရားဝဲကြီးကြတညပဲဟောတာကဘယ်နှလုံးမှပြင်လို့မရအောင်အဲ့ဒါမျိုးတွေဖြစ်တာအဲကြောင့်ကိုကပြီးတော့မှလည်းခြေကလည်းမရှိဘာတရားမှလည်းခြေကမရှိတဲ့အခါကျအသေးမှတ်လိုက်ရောဗျအဲ့ဒီမှာဒီဒုက္ခတွေဖြစ်တာဒါဘုန်းကြီးတို့တွေလည်းဖြစ်တတ်တော့အဲ့ဒါကိုသတိထားမယ်နော်ဒါကြောင့်မို့ တတိလို့ပြီးပြောမိပြောဆိုမိတာတွေရှိတတ်ပါတယ်ဒါလေးတွေကိုကအခြေခံပြင်ကိုလည်းအသေးမှတ်တတ်သွားပါတယ်အဲတော့ဒါနသီလကုသိုလ်တွေဟာတချို့ကဟောတာတွေရှိလိမ့်မယ်အဝိဇ္ဇာကြောင့်ဖြစ်တဲ့ပုံညာပြီးသင်္ခါရတွေပဲအဝိဇ္ဇာဆိုမောဟကြောင့်ပုံညာပြီးသင်္ခါရပဲဒီကုသိုလ်ကြောင့်မို့ဒီကုသိုလ်ကံတွေကြောင့်ဘဝတဲ့ဝိညာဉ်စေဖြစ်ပြီးတန်တရားဝဆင်းရဲတွေဖြစ်စေတတ်တယ်တန်တရားဝကိုရှိစေတယ်လို့ဒီလိုပြောတာမျိုးတွေကြားဘူးလိမ့်မယ် အဲ့ဒါကြောင့်ကိုကအဟုတ်ထင်မှတ်သွားတယ်ဒါနသီလဒါနကုသိုလ်သီလကုသိုလ်ဆိုတာဖះကိုယ်တိုင်ခေါ်လာတာဗျပယ်လို့မရကုံကုံပြောမယ်ဗျာဖះရဟနာတရားထုတ်လို့ဖះရဟနာဖြစ်သွားတယ်သူတို့ကိုယ်တိုင်တော့တယ်ဒီကုသိုလ်ကြုံမပေးတာရှိတာဖះတရားမဟုတ်လားဟောတာပဲရဟနာတွေတရားမဟုတ်လားဟောတာပဲတရားပြတာမပယ်ဘူးတချို့ကြအဲ့လိုပယ်ချလိုက်တာနော်အဲ့တော့ ပဲစရာမလိုကိုကလည်းဘဝကိုပြတ်အောင်မလုပ်နိုင်သေးပြတ်အောင်လုပ်သည့်တိုင်တော့မှရဟန္တာတွေတော့မပဲဘူးဒါနကုသိုလ်သီလကုသိုလ်ကိုလုပ်တဲ့ခါမှာဘုန်းကြီးတို့ဘယ်လိုလုပ်ဖို့တော့လိုလဲဆိုမက်ဖို့နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနပြုပါသီလဆောက်တည်ပါဘဝတွေမမျောနဲ့ဘဝတွေမျောနေဒါတော့အဲ့ဒီဟာကိုရည်ရွယ်ပြီးမိတ်လာတချို့ဆရာတို့တွေဘဝတွေမျောပြီးဒါနလုပ်မယ်သီလလုပ်မယ်ဆိုတဲ့ဘဝတန်တရားရှိတာပေါ့ဗျာ ဘဝတွေမမြော့ဘဲနဲ့နိဗ္ဗာန်မဘုံနိဗ္ဗာန်နိဗ္ဗာန်သာဖြစ်ဟောဒီလိုမှန်ပြီလို့ဝိဝတ္တနေတိတာ ကုသိုလ်ဖြစ်တယ်လို့မှတ်တာတမ္မာပရိပဒအကျင့်လည်းကောင်းတဲ့အကျင့်လည်းဖြစ်တယ်အဟိပရိတန်တွေကိုလည်းဖြစ်စေတယ်အဲ့လိုမှတ်တာဘာလဲဉာဏ်နဲ့ရှင်လောက်တာဟာဒီပြီးတော့ဒီဒါအလှူပေးခြင်းကြောင့်နိဗ္ဗာန်ရလို့ဒါနဲ့ဉာဏ်နဲ့ရှင်လောက်တာတကယ်တော့ဒီသီလကုသိုလ်သီလကုသိုလ်ဆောက်တည်ရတဲ့အကျိုးကြောင့်နိဗ္ဗာန်ရပါလို့နိဗ္ဗာန်ကိုရည်မှန်းလောက်တာ ဉာဏ်နဲ့ဆင်ញင်ဉာဏ်နဲ့ရှင်ပြီးလောက်တာဒါကြောင့်ဒီဟိပရိသန်တွေကိုလည်းဖြစ်စေတယ်အဲ့ဒီဒီဟိပရိသန်တွေဖြစ်မှဘုန်းကြီးတို့တရားတော်မညာဖွညာရရဲ့ရှင်သာရိပုတ္တရာတို့ရှင်မမောဂလဆာရည်တဲ့ဗုဒ္ဓရဲ့အကတာဝကမဟာတာဝကတွေလိုက်ကြည့်လိုက်ပေါ့ဗျာနော်ဘုံကြီးပုံညာပြီးသင်္ခါရကုသကံတွေပြုခဲ့လို့သူတို့ဒီကဘုရားရှင်နေနဲ့လည်းတွေ့ရတယ်နော် ပြီးတော့ကိုယ်ဆုတောင်းထားတဲ့တိုင်ပါရမီတွေမြည်သွားပြီးတော့အကတောကမဟာတောကတွေဖြစ်ကြတယ်ခုဆိုရင်အရှင်မြတ်ကြီးတွေပြိဋိနိဗ္ဗာန်ဆံသွားကြပါနောက်ဒီပုံညာပြည့်သင်္ခါတော့ကုသိုလ်ကံတွေပြုလုပ်ပြီးတော့ပြစ္ဆေကရှင်မြတ်တွေပြစ္ဆေကဘုရားရှင်မြတ်တွေလည်းဒီပရိသန်တွေနေပရိသန်တွေဂျိုးပေးပြီးတော့ပြစ္ဆေကဘုရားရှင်မြတ်တွေဖြစ်တာပဲဘုန်းကြီးတို့ဘုရားလောင်းဘုရားလောင်းလည်းဒီတပ်ပိမဏဉာဏ်ကိုရည်တန်တောင့်တပြီးတော့ပုံညာပြည့်သင်္ခါတော့ ကုသိုလ်ကံတွေပြုခဲ့တယ်ကာမန္တကုသိုလ်ကံလည်းပြုတာပဲရူပန္တကုသိုလ်ကံလည်းပြုဒီကုသိုလ်ကံတွေကြောင့်ဘုရားရှင်ဟာတိယပရိသန်နေနဲ့ပရိသန်နေနေခဲ့တယ်ပရိသန်နေနေပြီးတော့နောက်ဘာဖြစ်လဲတရားထုတ်တော့ဓာတမေညာဖုံညာတမိတညာနေရသွားတော့ပေါ့ဗျာဒီတော့ခုနကပရိသန်နေနေတာကဘာလဲဆိုမာဝိဘစိတ်၈ခုရှိတယ်မာဝိဘစိတ်၈ခုမှာကသောမနတမာဝိဘစိတ် အာဟုရဲ့ဆိုပရိတန်နေစိတ်ကိုပြောတယ်အဲ့ဒီပရိတန်နေစိတ်မှာသောမနတဥပ္ပခါ2မျိုးရှိတယ်အသင်္ကာရိကသာသင်္ကာရိက2မျိုးရှိတယ်ဉာဏ်ပါတာဉာဏ်မပါတာ2မျိုးရှိတယ်ဖះလောင်းနေရတော့သိကြပါဘောဗျာဒီပြီးတော့ဉာဏ်ပါတယ်မာဟုရဲ့သောမနတဒီနေရာမှာတော့အသင်္ကာရိကသာသင်္ကာရိကဆိုမှဖះလောင်းနေရဘာကုသိုလ်ပြုပြုစေစေနာထက်ထက်တန်တန်နဲ့ပြုတဲ့ပြအသင်္ကာရိကသိကြတယ် ဉာဏ်နဲ့ရှင်ပြီးလုပ်တဲ့အတွက်ဉာဏ်ပါတယ်ပရိသန်နေသိကြတယ်ဒီနေရာမှာဘုန်းကြီးတို့ဗါရီဒီအခြေတင်ညင်းခုံရှိလဲဆိုတော့ဘုရားလောရဲ့ပရိသန်နေစေကသောမနတနဲ့ပရိသန်နေတည်သလားဥပ္ပခါနဲ့ပရိသန်နေတည်သလားနေသလားဆိုတဲ့ဒီဟာတွေတော့ယူဆကွဲပြားမှုတွေရှိတာပေါ့နော်ဘုန်းကြီးဒီမှာယူဆလေးတွေပြောပြပါထက္ကရာဆိုဘုရားဟောတဲ့တရားတော်တွေကိုထပ်ဖွင့်တဲ့ကျမ်းတွေကိုထက္ကရာလို့ခေါ်ပါတယ် အဲ့ဒီထေဂရာများကတော့ဘုရားတော်ရဲ့ပရိသတ်နေစိတ်ဟာသောမနတနဲ့ဖြစ်မလားဥပေက္ခနဲ့ဖြစ်မလားသောမနတဆိုဝမ်းမြောက်ဝမ်းသာဖြစ်တာပေါ့နော်ဥပေက္ခဆိုတည်တည်ငြိမ်နဲ့ဖြစ်တာအဲ့တော့ထေဂရာဆရာများလူကတော့ဗာမိတ်သွားလဲဆိုတော့ဘုရားတော်များရဲ့ပရိသတ်နေစိတ်ဟာတဲ့တတ္တဝါတွေမြားရဲ့ချမ်းသာကိုအလွန်လိုလားတောင့်တမှုတောင့်တတယ်ဘုရားလုံးလုံးကြည့်သည်ပြီးတော့မေတ္တာတရားလည်းအားကောင်းတယ် မေတ္တာတရားအကောင်းနဲ့ထက်သန်တယ်မေတ္တာစိတ်ဆိုတာကဘုန်းကြီးတို့သောမနတပါတယ်ဝေါမြောက်ဝန္တာစိတ်အဲ့လိုသောမနတမြဲပါတဲ့အတွက်ဘုရားလောင်းရဲ့ပဋိသန္ဓေစေရမာဟုပဲသောမနတတာညာနာတမြေအသင်္ကာရိကစိတ်နဲ့ပြန်ပဋိသန္ဓေနေတော်မူကြတယ်ဒီလိုမိတ်နေပေါ့ဗျာဒါကတော့ထက္ကရာဝါတော့ဘုန်းကြီးတို့မဟာတိဝမထေဆိုပဋိကသုံးဖို့ဆောင်းတယ်ဒီရှင်မြတ်ကြီးကပဲတရားပြလို့ ယဟနာဖြစ်တာအများကြီးပဲဒါကြောင့်ဒီဆရာတော်ကြီးကိုဒီရှင်မြတ်ကြီးကိုအားလုံးကလေးစားကြတယ်ဒီရှင်မြတ်ကြီးရဲ့ယူဆလည်းကောင်းတာဒီရှင်မြတ်မဟာဒီဝမထေရတော့ဗာမိတ်လဲသူဘုရားတော်ရဲ့ပရိသန်နေစိတ်ဟာမာဟုရဲ့ဥပေက္ခတာဝိညာဏတံမြေအသင်္ကာတိကစိတ်နဲ့ပရိသန်နေနေတယ်သူကတော့ဥပေက္ခလို့မိတ်ပါတယ်ဘာဖြစ်လို့လို့ဥပေက္ခလို့မိတ်ရလဲတော့ဘုရားတော်ရဲ့စိတ်ဓာတ်ကလေးနဲ့တယ်အင်ပဒလေးနဲ့ခံရတည်ကြီးနေတယ် ဟိုပေါ်လွင်ရွှင်ပြနေတဲ့သောမနတသဘောမျိုးလေးနဲ့တည်ငြိမ်နေတဲ့သဘောရှိတယ်။လေးနဲ့တည်တည်ငြိမ်ငြိမ်နဲ့လောက်တော့သောမနတတဲ့ဆိုင်ရင်လေးနဲ့တည်ငြိမ်တဲ့ဥပ္ပခတကပို့ပြီးထက်တန်းကြတယ်။ဒါကြောင့်ဥပ္ပခတကိုမာဟုပဲညာနာတံပြုတ်အတင်္ကာရိကစိတ်နဲ့ပရိသန်နေနေတယ်နေတယ်လို့ဆိုတဲ့နဲ့ဒီလိုမိန်သွားနော်။ဘုန်းကြီးတို့တည်တည်ငြိမ်ငြိမ်ဖြစ်တာနဲ့ဝမ်းမြောက်ဝမ်းသာဖြစ်တာနဲ့မတူဘူးနော်။ ခုပြဿနာတက်လာတယ်တည်ငြိမ်ဖြစ်ရှင်းတဲ့ပုံကုမျိုးဆိုပုတ်ကောင်းတော့အာလှုပ်ရှားပြီးဝန္တာတရားကြီးကလှုပ်ရှားဝန္တာတရားကြီးလည်းလှုပ်ရှားနေတိတ်မကောင်းဘူးအဲတော့ဘယ်လိုပဲဖြစ်ဖြစ်ဗုဒ္ဓဒါတော့ရှင်မြတ်ကြီးဒီတကယ်လေစာလောကရှင်မြတ်တင်မိတ်တဲ့စကားတွေပါအဲတော့ဘယ်လိုပဲကောက်ချက်ချချဖျားလောင်းရဲ့ပဋိသန္ဓေစေရတိဟိပဋိသန္ဓေနေတယ်လို့မှတ်ထားမယ်နော် ညံပါတဲ့ပဋိသန္ဓေမျိုးနေတယ်ပေါ့အဲ့ဒီညံပါတဲ့ပဋိသန္ဓေအကြောင်းရင်းခံပြီးတော့တပိတော့ညံရဖို့အတွက်ဆုတောင်းပြီးတော့ပြုလုပ်ကြတဲ့ပုံညာပြီးသင်္ခါရကုသကံကြောင့်မို့နော်ဒီပရိသန်နေနေခဲ့တယ်ဒီပရိသန်နေနေပြီးတော့ပါရမီဖြည့်နောက်ဆုံးတော့ဖရာဖြစ်သွားတယ်ပေါ့ဗျာအဲတော့မဘုံနေပါကိုရည်သားပြီးတောင်းတပြီးပြုလုပ်တဲ့ပုံညာပြီးသင်္ခါရကုသဟာ ပဋိသန္ဓေဝိညာဉ်စိတ်ကိုဖြစ်စေပင်မဲ့လို့မှတ်ထားဖို့တန်တရားလဲကြောင်းတရားမဟုတ်ပါဘူးတန်တရားရှိကြောင်းတရားမဟုတ်ပါဘူးတန်တရားလွတ်မြောက်ကြောင်းအထောက်ပံ့ဖြစ်တယ်ဒီလိုပဲမှတ်ထားပါနော်ဒါကတော့ဘုန်းကြီးတို့ကာမောဒရာကုသိုလ်ကံကြောင်းဖို့ကာမောဒရာဝိပပဋိသန္ဓေကိုပြောတယ်အော်ရူပသွားလိုက်ကြောင်းရူပကုသရာကုသိုလ်ကံပုံညာပြီးသင်္ခါရတွေပြုလုပ်မယ်ဆိုရင် ရူပဘုံမှာရူပဝိပပရိတန်ဒီဝိညာဉ်ပရိတန်ဒီဝိညာဉ်စိတ်၅မျိုးပေါ့ဗျာဒါမျိုးဖြစ်ရတော့အဲတော့သူ့ရဲ့ဘဝလိုက်ဖြစ်တော့ပေါ့ဗျာအဲပရမဇန်ကုသိုလ်ရူပပရမဇန်ရူပကုသိုလ်ကံက၅မျိုးရှိတော့ပရမရူပပရမဇန်ကုသိုလ်ကံတွေပြုလုပ်ခံမယ်ဆိုရင်ပရမဇန်၃ပုံမှာပရမဇန်ပရမဇန်ဝိပပရိတန်ဒီစိတ်နဲ့ရူပပရမဇန်ဝိပပရိတန်ဒီစိတ်နဲ့ ပရိသန်နေနေရတယ်ပရိသန်နေဖြစ်ရတယ်အဲ့တော့ဒါကတော့ပရမဇန်ကုသိုလ်ကံကြောင့်ပရမဇန်သုံးပုံမှာဖြစ်ဒါကတော့ကွက်တီနောက်တစ်ခုကျတော့တမျိုးဗျဒုတိယဇန်တတိယဇန်ကုသိုလ်ကံတွေကြောင့်ကုသိုလ်ကံတွေပြုလုပ်ခဲ့မယ်ဆိုရင်ဒုတိယဇန်သုံးပုံမှာဒုတိယဇံဝိဘတ်တတိယဇံဝိဘတ်ပြန်ပဋိသန္ဓေနေရတယ်ဒီစိတ်ဒီဘုံမှာကျတော့ဘုံကတော့ဒုတိယဘုံပဲအပြုတ်လို့တဲ့ကံကနှစ်မျိုးပြန် ုတိယဇံကုသိုလ်နဲ့တတိယဇံကုသိုလ်ပဋိသန္ဓေနေတော့လဲနှစ်မျိုးဗျပဋိသန္ဓေဒုတိယဇံဝိပဿိတတိယဇံဝိပဿိနှစ်မျိုးဖြစ်နေဒါလေးကွဲတယ်ဒါလေးမှတ်တာနော်နောက်ရူပသုတဇံကုသကုသိုလ်ကံကြောင့်မို့ကုသိုလ်ကံတွေပြုလုပ်ခဲ့မဲ့ဆိုရင်တတိယဇံရူပတတိယဇံဘုံမှာသုတဇံဝိပတ်နဲ့ပဋိသန္ဓေနေရတယ်ဒီလိုမှတ်ထားဖို့ဗျာ ဒီမှာတော့ပရမဇန်၃ပုံဒုတိယဇန်၃ပုံတတိယဇန်၃ပုံဒီလိုတွေဘုံစင်တန်းတွေ၃ပုံ၃ပုံ၃ပုံတွေ၃ပုံတွေဒီလိုခွဲထားဘုံစင်တန်းနဲ့တဆင်းစီတာရှိတယ်အမျိုးအစားအဖြစ်တော့ဟုတ်လားဘာကွဲလဲဆိုတော့တကိုးကြည့်တာ အလဲလက်တန်းစစ်ရှိတာတကိုးငယ်တာဒါမျိုးနဲ့ကွဲပါတော့ဗျမာနေနေနော်ဒါကြောင့်မို့၃ပုံဆိုတာမျိုးဖြစ်တယ်နောက် ရူပပြစမဇံကုသိုလ်ကံတွေဖြစ်ခဲ့မယ်ဆိုရင်ဝေယဘုံဘုံနဲ့သောတာဝတ္တ၅ဘုံမှာရူပပြစမဇံဝိဘက်ပရိတန်တွေဝိဘက်ပရိတန်တွေစိတ်နဲ့ပရိတန်တွေနေရတယ်ဒါလေးလည်းမှတ်ထားဝေယဘုံဘုံနဲ့အတညတဘုံကတဏ္ဍာနေပဲဒီရူပပြစမဇံကုသိုလ်ကံကြောင့်မို့ပဲရုပ်သက်သက်ကျဖြစ်နေတဲ့အတညတဘုံမှာပရိတန်တွေသူကတော့စိတ်မရှိဘူးပေါ့စိတ်မပါဘူးအဲဒီရူပပြစမဇံကုသိုလ်ကံတွေ လောက်ခဲ့မယ်ဆိုရင်နောက်တစ်ခုကသောတာဝတ္တ၅ပုံမှာအနာဂံပုဂ္ဂိုလ်များသောတာဝတ္တ၅ပုံမှာအနာဂံပုဂ္ဂိုလ်များပရိသန္တိနေတယ်အဲ့ဒီပုံမှာပဲယဟန္တာဖြစ်ပရိနိဗ္ဗာန်ဆံတယ်ပေါ့ဗျာဘာကြောင့်ဒီသောတာဝတ္တ၅ပုံကို စင်ကြယ်တဲ့ပုံလို့ပြောရလဲဆိုရင်အနာဂံယဟန္တာဖြစ်တဲ့စင်ကြယ်တဲ့ပုံကိုယ်တွေပရိသန္တိနေတဲ့နေရာဖြစ်တဲ့အတွက်ကြောင့်သောတာဝတ္တပုံလို့ခေါ်တယ် သုဒ္ဓဝတ္တ၅ဘုံရှိတာပေါ့နော်အဝိယဘုံအတ္တဘဘုံသုဒ္ဓတာဘုံသုဒ္ဓတိဘုံကာနိဋ္ဌဘုံ၅ဘုံရှိအရှင်မြတ်ဒီအနာဂံပုဂ္ဂိုလ်ရဲ့ဒီ၅ဘုံဘယ်လိုလုပ်ရောက်သွားသလဲဒါလည်းမေးစရာရှိပါဘုန်းကြီးတို့ဒီကမ္မဋ္ဌာန်းအထုတ်နေတဲ့ပုဂ္ဂိုလ်သက္ကနာကြောင့်ပါအိန္ဒြေ၅ပါးနော်အိန္ဒြေညီမြမှာတရားရတယ်အဲ့ဒီအိန္ဒြေ၅ပါးထက်တန်ဖို့လိုက်အကံပုဂ္ဂိုလ်များခုန၅ဘုံမှာအတိအကျဖြစ်တယ် နော်တတ္တိတွေဝိရိယတွေတတ္တိတွေတမာတွေပညာတွေပေါ့တတ္တိတွေအထက်တန်တဲ့ပုဂ္ဂိုလ်အောက်ထိပ်ဆိုအဝိယပုံပဲဝိရိယတွေထက်တန်တဲ့အာတဘပုံတတ္တိတွေထက်တန်တဲ့တုတ္တတာပုံတမာတွေထက်တန်တဲ့တုတ္တတိပညာထက်တန်တဲ့သောတာဝတ္တအထက်ဆုံးပုံကိုရောက်နော်ပညာအာကြည့်တဲ့ပုံကိုကြည့်လိုက်သုဒ္ဓဝတ္တဘုံတော်ဖြစ်သည့်တိုင်တော့မှအထက်တန်းသောဘုံမှာအမြင့်ဆုံးဘုံမှာဖြစ်တယ် အဲ့ဒါမှတ်တာနော်ဒါကြောင့်ပညာပညာဉာဏ်ဉာဏ်နဲ့ပြောတာဒီဒီကြောင်းတွေကြောင်းပြောတာအဲနောက်တစ်ခုသွားကြောင်းအရူပကုသိုလ်က၄မျိုးဒါအာနိစာပိသင်္ခါရကုသိုလ်လို့ခေါ်တယ်အရူပကုသိုလ်က၄မျိုးဆိုတဲ့အာနိစာပိသင်္ခါရကြောင်းမို့အရူပ၄ပုံမှာအရူပပရိဒဏ်နေဝိညာဉ်အရူပဝိပက်ဆိုတဲ့ပရိဒဏ်ဝိညာဉ်၄ခုဖြစ်ရတယ် ခုနဘာကြံလဲဆိုဘုန်းကြီးတို့ကုသိုလ်ကံပြီးသွားပြီအကုအရိပကုသိုလ်ကံမရူပကုသိုလ်အရိပကုသိုလ်ပြီးအကုသိုလ်ကံကြံတယ်အကုသိုလ်ကံဒီပြုလုပ်ခဲ့မယ်ဆိုရင်ဘာသွားဖြစ်မလဲအပယ်၄ပုံမှာအကုသလဝိပယ်ဥပေက္ခတာဥတ္တနိနာစိတ်နဲ့ဒီလိုလဲနေနိုင်တယ်နော်ဒုက္ကတိပရိသန်နေဝိညာဉ်တစ်မျိုးတွေဖြစ်တယ်နော်ခုပြောကြတာတွေကတော့ခွန်ကြီးတို့သင်္ခါရပစ္စယဝိညာဉ်လမ်း သင်္ခါရ၃မျိုးကြောင့်ပုံညာပြီးသင်္ခါရကုသိုလ်သင်္ခါရကာမောဒနာကုသိုလ်တပါဒနာကုသိုလ်အပုံညာပြီးသင်္ခါရအကုသိုလ်ကံတွေကြောင့်ပြီးတော့အာနိအာနိစာပြီးသင်္ခါရရူပကုသိုလ်ကံတွေကြောင့်ကိုဒီကုသိုလ်ကံ၃မျိုးတစ်မျိုးမျိုးပြုလုပ်ခဲ့မှဆိုရင်ဆိုင်ရာဆိုင်ရာပုံဘဝဘဝသစ်တွေမှာပဋိသင်္ဍီဝိညာဉ်စေ16ပါးနဲ့နေရမယ်ပဋိသင်္ဍီဝိညာဉ်စေ16ပါးဖြစ်ပုံဒါပြောခဲ့တော့ဗောဗျာ နော်ဒီလောက်ဒီနေ့ဒီလောက်နဲ့တော့တော့မယ်နော်ပြောစရာရှိသေးတယ်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ပြောပြီးလည်းဆုနဲ့ပြရပါလိမ့်ရှင်